ဉာဏ်ပညာဖြစ်ကြောင်းများဆိုတဲ့တရားတော်ဉာဏ်ပညာဖြစ်ကြောင်းများဆိုတဲ့တရားတော်ကိုမဟောကြားမနာကြားမီတရားပိုင်ရှင်ဖြစ်တော်မူတဲ့သုံးလောကထောတာသက္ညုမြတ်စွာဘုရားရဲ့ဘုံတော်ကျေးဇူးတော်တို့ကိုရည်ရော်ပြီးတော့ပူဇော်ကြရအောင်ကရုဏာတိတလဟတယံပညာပိဇောတဝိဟတမောဟတမံ သာနရမရလောကကရုဏိဒုက္ခတံဂတိဝိမု ढ ံကရုဏာတိတလဟရယံမဟာကရုဏာရောမြအတွင်းတဖြင့်လာလာဖွေးလျာဤမြာကြည်လင်စီပင်သောရွှေစိတ်နှလုံးတော်လည်းရှိတော်မူမိထတော်ပညာပိသောတာဝိဟတမောဟဓမ္မံ ရဟတမပညာတိဟုသောစီမိအောင်ဖြင့်ဝိဇာမောင်တိုက်ကိုပယ်ဖြောက်တော်မူပြီးထသောသာနရမရလောကကရုံလူနဲ့နေတကွာတတ္တလောကအလုံးဤညိုယုံဥခိုင်လေးမြပြုတိုက်သောဆရာတဆူလည်းဖြစ်တော်မူပြီးထသောကတိဝိမုတ်တံဒီဝမနုဿနိရယနေပိတတိရိသံလာယံရှိ ငါတန်သောဂရီတို့မှလည်းထိုသည်ဖြင့်ကင်းလွတ်တော်မူပြီးထသောဒုက္ကတံစကားချောင်းခွန်လူ၌ထွန်းလဲနှကုံးကိုသာကျိုးရှိရာကို ကောင်းစွာမသွေဆိုတော်မူတတ်ပြီးထသောတံဗုဒ္ဓံတစ္ဆာလေးပါးမြတ်တရားကို ပြတ်သားထင်လင်းသိမြင်မိတတ်ဒုဗျာသခင်ကိုရောမြတ်ကြီးကို အဟံဘုရားတပည့်တော်ဒီမယံဘုရားတပည့်တော်တို့သည်ဝလေဝနာမေဝလေဝနာမဥကောင်းညိုကျိုးလက်ဆုံမိုးရူတည်တော်ရှိခိုးတော်ပါ၏မြတ်စွာဘုရား တတဝအနန္တဘေးရန်ကင်းကွာကျမ်းသာချမ်းသာစေဖို့သစ္စာဆိုပြီးတော့မေတ္တာပို့ကြရအောင်မေတ္တာပေးမယ်တပုရိကတပုရိကတကြိမ်မြတ်တကြိမ်မြတ်တွေ့ကဆောင်းလျှောက်သည်တွေ့ကဆောင်းလျှောက်သည်သူယုံမာကသူယုံမာကအကြိမ်မြတ်အကြိမ်မြတ်တွေ့ညာမဆောင်မီတွေ့ညာမဆောင်မီသစ္စာစကားသစ္စာ မြတ်တရားကြောင့်အာလုံးတတဝါရိယံကွာချမ်းသာကြပါစေသူတော်ကောင်းသာကောင်းတင်ရာမြတ်စွာမိန့်ခဲ့သည်သူတော်ကောင်းတရားတိမြညာ ကိုဘွားမြင့်မြတ်သည်ကိုဘွားမြင့်မြတ်သည်သစ္စာစကားသစ္စာစကားမြတ်တရားကြောင့်မြတ်တရားကြောင့်အာလုံးတတဝါအာလုံးတတဝါဒီယံကွာဒီယံကွာချမ်းသာကြပါစေချမ်းသာကြပါစေသူတော်ကောင်းသာသူတော်ကောင်းသာကောင်းတရားကောင်းတရားမြတ်စွာမိန်ခဲ့သည် စွာမိန်ခဲ့သည်လူကောင်းတရားလူကောင်းတရားဒီမြင်ညာဒီမြင်ညာဝတ္တရားကင်းပြသည်ဝတ္တရားကင်းပြသည်သစ္စာစကားသစ္စာစကားမြတ်တရားကြောင့်မြတ်တရားကြောင့်အာလုံးတတဝါအာလုံးတတဝါဒီယံကွာဒီယံကွာချမ်းသာကြပါစေချမ်းသာ ဆန်းပြဝန်ဆန်းပြဟိုသွားကြလေသည်ဟိုသွားကြလေသည်ခန္ဓာကိုယ်လဲခန္ဓာကိုယ်လဲမိတူပဲမိတူပဲမလွယ်အိုရမီမလွယ်အိုရမီသူတော်ကောင်းများသူတော်ကောင်းများဣတေယဣတေယဟိုသွားမရှိပြီဟိုသွားမရှိပြီသူတော်ကောင်းများသူတော်ကောင်း မြတ်တရားမြတ်တရားမတ္တာချီးမွမ်းသည်မတ္တာချီးမွမ်းသည်သစ္စာစကားသစ္စာစကားမြတ်တရားကြောင့်မြတ်တရားကြောင့်အာလုံးတတဝါအာလုံးတတဝါဒီယံခွာဒီယံခွာချမ်းသာကြပါသည် ကံဟာလွန်စွာဝိလာသည်သူတော်သူညစ်တရားနှင့်စင်စေဝိလာသည်သစ္စာစကားမြတ်တရားကြောင့်အာလုံးတတဝါအာလုံးတတဝါဒီယံကွာဒီယံ နာကြပါစေသကိနေဝမဟာရာဇတပိဟောတိတမဂမောသနန္တကတိပါလေတိနာတပိဘဟုသင်္ကမောဣတိနာသင်္စေနာသဝတိဟောတုသဗ္ဗေရိဝသမတိထသဗ္ဗေကုပိထတန္တဝံသတံတတမမညာယတေယောဟောတိနာပါပိယော ဧတေနသင်္စေနသုဝတိဟောတုတပိရိဝသမာတိဋ္ဌတပိကုပိဋ္ဌတန္တဝံတရံတတမမေညာယတဗ္ဗဒုက္ခပမုဇ္ဇတိဧတေနသင်္စေနသုဝတိဟောတုဇိရန္တိဝေရာဇရထသုစိတ်တာထောတရိရမိတရံဥပေတိတတိသဓမ္မောနာသရံဥပေတိတန္တာဟဝေတပိပဝေဒယန္တိ ဣတိနသင်္စေနသဝတိဟောတုနဗင်္စတုရိပရဝိဇတုရိပါရံသမုဒ္ဒတတရာဟုတုရိတတော်ဟဝေဒုရတရဝတံတိတတင်္စဓမ္မောအတတင်္စရာဇဣတိနသင်္စေနသဝတိဟောတုသူစိတ်ဓာလွန်တရားဆန့်ကျင်စွာပြုလိုအပ်ကုန်သော ရာဇရထမင်းစီယထာတို့သည်စီရန်တိဆွေးမြေ့ယို၍အိုမင်းညာရလေကုန်၏အထောဓမ္မတပါသရိရန်တိသူသူငါငါတို့ရဲ့ခန္ဓာကိုယ်သည်လည်းပဲစရန်ဆွေးမြေ့ယို၍အိုမင်းညတို့ဥပေတိကာရောက်ရပါပေ၏တတံသူတော်ကောင်းတို့၏တတ္တမင်္စသူတော်ကောင်းတရားသည်ကား စရံဆွေးမြေယိုရင်အိုမြင့်ခြင်းတို့နာဥပေတိဘယ်သောအခါမှမကတ်ရောက်ပါစေတတမထိုကြောင့်တန်တန်ဖျားအစာများလှတောင်းတောင်းပညာရှိသူတော်ကောင်းပေါင်းတို့သည်တပ်ပိသူတော်ကောင်းတရားကိုတပ်ပိသူတရဆေပါဗောဓိပခိယတရား39ပါးမတရားဖို့တရားနိဗ္ဗာန်တရားဒီဟုသောသူတော်ကောင်းတရားတွေကို ပဝေနယံတေတိလူအာယံချီးမွမ်းတော်မူကြလေကုန်၏ဣတိနာသစ္စာဝိဇ္ဇနာဤသို့လုဒ္ဒံဘောတုမြန်၍ဘုံမှန်သောတေကနာသစ္စာစကားကိုမြတ်စွာပူဇော်ရလေသောကြောင့်သာတဝိနာတရားချေခင်စိတ်ကောင်းဝင်ရကုန်သောတင်သူတော်ရှင်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွာပါဏိနောလူရယနာဖြာဖြာဗြဟ္မာမကျွင်ခွင်ဥဒုံလုံးစုံကုန်သော ဇနတတဝါဟုနလူပြမှာဘောင်းများစွာတို့သည် များစွာတောင်းတောင်းလူနတ်ပြမှာတတဝါဘောင်းတို့သည်နိဗ္ဗာန်စဘေးရန်ခတ်သိမ်းတို့မှလည်းကင်းငြိမ်းကြကုန်သည်ဟုလူဖြစ်ကြပါစေကုန်သတည်းနေဒုက္ခစွာဆင်းရဲခတ်သိမ်းတို့မှလည်းပဲကင်းငြိမ်းကြကုန်သည်ဟုလူဖြစ်ကြပါစေကုန်သတည်းအတောကာစမညိုမမိန်တကိုးရှင်၍ ဆိုရင်မနောင်ကြောင်းကြပူဆွေငိုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်သည်ဘုန်းတို့ဖြစ်ကြပါစေကုန်သတည်းဘုန်းတို့ယနေ့ကသာနိဗ္ဗာန်ရသည့်ဘဝတိုင်အောင်စိတ်ရွှင်လန်း၍ကြံ့ကြံ့မာမာချမ်းချမ်းသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘို့ကျိုးသာပွားများအားထုတ်နိုင်ကြပါစေကုန်သတည်း ကုသိုလ်ကောင်းမှုတွေဟာကောင်းမှုချမ်းသာအပြားပြားကိုပေးစွမ်းနိုင်တဲ့ကုသလအနာဝိဇဒုက္ခဝိပါကလက္ခဏာကုသိုလ်ကောင်းမှုတွေကကောင်းကျိုးချမ်းသာခြင်းတွေပေးမှာပဲအဲ့ဒီကုသိုလ်ကောင်းမှုတွေကိုကျမ်းအားဖြင့်ပိုင်းလိုက်နှစ်ပိုင်းရသာသနာပမှာပြုတဲ့ကုသိုလ်မျိုးသာသနာတွင်မှာပြုတဲ့ကုသိုလ်မျိုး ဒီလိုပိုင်းခြားလို့ရဒေတာအားဖြင့်အသီးသီးပေါ့လေ3မျိုးတို့4မျိုးတို့5မျိုးတို့6မျိုးတို့9မျိုးတို့10မျိုးတို့မျိုးမျိုးပေါ့အများသိလွယ်အောင်သာသနာပကုသိုလ်ပြုနည်းသာသနာတွင်ကုသိုလ်ပြုနည်းအကြအဖြစ်ပြောရင်သာသနာပမှာကုသိုလ်ကောင်းမှုပြုတာဟာ ညာသောအဖြစ်ဉာဏ်မပါဘူးညာနာဝိပယုတ်ပါလို့ရှိရင်လည်းကာမတက္ကတာသမ္မာဒိဋ္ဌိဉာဏ်လောက်ပဲပါတယ်သာသနာတွင်ကြတော့ညာနာတံပယုတ်ဉာဏ်ရှင်တယ်ကာမတက္ကတာသမ္မာဒိဋ္ဌိဉာဏ်နဲ့မကတော့သစ္စာနုလောမိကသမ္မာဒိဋ္ဌိဉာဏ်လို့ခေါ်တဲ့ဝိပဿနာသမ္မာဒိဋ္ဌိဉာဏ်မှာ ရှင်ပြီးတော့ဥသိပြီးတော့ဆောင်ရွက်နေသန္တာပအတိမျိုးကကုသိုလ်ကောင်းမှုတွေဟာများသောအားဖြင့်ဝတ္တတိတဝတ်ကိုဥတည်နေတဲ့တန္တရာလေကိုဥတည်နေတဲ့ဒါဝတ္တတိတဒီနည်းအားဖြင့်ဝတ္တနေတိတကုသိုလ်မျိုးဒါနတိလဘာဝနာအကုန်လုံးပေါ့ သာသနာတွင်ကြတော့ဝိဝတ္တတိတတိတဆိုတော့ဥကောဝကင်းနဲ့နိဗ္ဗာန်ကိုဥတည်နိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်မျိုးဒီနေ့အချင်းဝိဝတ္တနိတိတကုသိုလ်အရာကိုပဲညာနာတံပယုတ်ကုသိုလ်ညာနာတံပယုတ်ကိုတော့ဒါနအရာမှာဓမ္မတက္ကတာသမာဓိဋ္ဌိဉာဏ်ပါရဲ့ ဒါဉာဏ်ရှင်နဲ့ကုသိုလ်လို့ဘယ်လိုဆိုလိုပါလဲသာသနာတွင်ကြတော့ဓမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်မကတော့ဝိပဿနာသမ္မာဒိဋ္ဌိဉာဏ်လည်းပဲရှင်းနောက်တယ်အကုန်လုံးတင့်တော်ရတင့်တော်ရမှာဝိပဿနာဉာဏ်ကိုနှလုံးသွင်းနိုင်အဲကြောင့်မလို့နိဗ္ဗာန်တပစ္စယောဟောတုနိဗ္ဗာန်တပစ္စယောဟောတုဆိုတာနိဗ္ဗာန်ကိုရောက်ဖို့ ကြောင်းထောက်ပံ့ကောင်းဖြစ်ပါစေနိဗ္ဗာန်ကိုဥတည်လိုက်တာနဲ့တစ်ဘက်ကဘောဝတံပါတိဘောဂတံပါတိကိုဥမတဲတော့ဘောဂတံပါတိဆိုတာဘောဂကောင်းဘောဂမြတ်တွေပေါ့ဘောဂတံပါတိဆိုတာစိတ်ချမ်းသာချမ်းရံရာဟုအာနာတွေအကုန်လုံးပေါ့ဘောဂတံပါတိဘောဂတံပါတိကိုရည်ဝယ်ပြီးတော့ကျุတာ ညာသောအဖြစ်သာသနာပသာသနာတွင်မှာလည်းပဲကြာသနာတရားတွေနာမထားလို့ရှိရင်အဲ့ဒီလိုဘောတံပတိဘောဂတံပတိခံစားဖို့စံစားဖို့ဥတည်ပြီးတော့ရည်ရွယ်ပြီးတော့ပြုကြသစ္စာနုလောမိကတမာရိဋ္ဌိဉာဏ်ကိုနှလုံးမသွင်းလို့ရှိရင်အဲ့လိုသာသနာတွင်မှာဘောတံပတိနဲ့ဘောဂတံပတိကို ဥတည်လိုက်တာနဲ့ဒေသနာတော်တွေမှာပရိပဒါတောက်တူပါလို့ရှိပါတယ်ဒီကကြီးဥရှိအောင်ရဲ့စာပေမှာရှိတဲ့အနိုင်မဲ့ဗုဒ္ဓအနိုင်မဲ့လောကသားတို့ရဲ့ဗုဒ္ဓအနိုင်မဲ့လောကသားတို့ရဲ့ခြေဆုရှင်ဘောတံပတိဘောဂတံပတိကိုဥတည်လိုက်လို့ရှင်ကုသိုလ်ကတော့ကုသိုလ်ပဲအကျင့်ကမှားပါ အယူမှားတဲ့မိစ္ဆာဒိဋ္ဌိပြောတာမဟုတ်လောကုံကံဤအကျင့်မှားသွားမိစ္ဆာပฏิပဒါသန္တာဝဆင်းရဲ့ဥတည်တဲ့အတွက်မိစ္ဆာပฏิပဒါမှားသောအကျင့်ဖြစ်သွားနိဗ္ဗာန်ကိုဥတည်ပြီးတော့ဘောတံပါတိဘောဂတံပါတိကိုအဓိကမဟုတ်ဘူးဒါတွေကိုဥမတည်ဘူးမှန်တရားတွေသစ္စာတရားတွေသိဖို့ ဒုက္ခတွေရဲ့အကြောင်းရင်းဖြစ်တဲ့ကိလေသာတွေကိုပယ်တတ်နိုင်မှုရှေးကသိချုပ်ငင်းတဲ့နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေကြတမ္မာပฏิပဒါမှန်ကန်တဲ့အကျင့်သာပေဓမ္မအလိုခွဲတာအဲ့တော့သာသနာပကုသိုလ်ကောင်းမှုပြုနည်းနဲ့သာသနာတွင်ကုသိုလ်ကောင်းမှုပြုနည်းသာသနာမြေတွေလည်းယူကြတဲ့ စေရီတော်မြတ်ကြီးလည်းပဲအောင်မြင်အောင်စားသအရာရာလှူကြရန်စီရီတွေလည်းလှူကြထီတော်တွေလည်းလှူကြဆွန်တွေလည်းကျွေးကြဝိငါတွေလည်းကျွေးကြဓမ္မဒါနတွေလည်းပြုကြအာကုသကောင်းမှုသင်္ချေနန္ဒဝန္တာစရာအဲဒီကုသကောင်းမှုတွေပြုတော့ဒီကုသကောင်းမှုတွေဓမ္မပဒမှာမြတ်စွာဘုရားဟောတယ်ဣဒ္ဓမောဒတိပစ္ဆာမောဒတိကရပုံညောဥပယထမောဒတိ သောမောတတိသောပမောတတိဒိဋ္ဌဝကာမဝိတုဒ္ဓိမတနောဣဒဤပိစုပန်လောက၌မောတတိဝမ်းမြောက်ဝမ်းသာဖြစ်ရပါပေ၏ခုနတမ္မာပฏิပဒာဉာဏ်ရှင်တဲ့ကုသိုလ်ကောင်းမှုကတပုံညောပြုအပ်ပြီးသောကုသိုလ်ကောင်းမှုရှိတော်သူကုသိုလ်ကောင်းမှုရှင်သည်ဣဒဤပိစုပန်လောကဤဘဝ၌မောတတိ ဝမ်းမြောက်ဝမ်းသာဖြစ်ရပါပေပစ္စာခန္ဓာပြည့်ကျွံတမလွန်၌လည်းပဲမောတတိဝမ်းမြောက်ဝမ်းသာဖြစ်ရပါပေဥပယတ္ထပိစုပန်တမလွန်နှစ်တန်သောဘဝတို့၌မောတတိဝမ်းမြောက်ဝမ်းသာဖြစ်ရပါပေဒီဘဝမှာလည်းပဲကုသိုလ်ကောင်းမှုတွေပြုရတယ်ဝမ်းမြောက်ဝမ်းသာဖြစ်နောက်ဘဝမှာလည်းဝမ်းမြောက်ဝမ်းသာဖြစ်ရတယ်ကုသိုလ်ကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်ဟာဒီဘဝဟိုဘဝနှစ်ဘဝလုံးဝမ်းမြောက်ဝမ်းသာဖြစ်ရဒါတွေမကောက် ဣဒနန္တတိပစ္စနန္တတိကတပုံညောဥပယထနန္တတိပုံညာမေကတံတိနန္တတိဘိညောနန္တတိဒုက္ခတိံခတောကတဘုံညောပြုအပ်ပြီးသောကုသိုလ်ကောင်းမှုရှိသောသူသည်ကုသိုလ်ကောင်းမှုရှင်သည်ဣဒဣပိစုပန်လောကဤဘဝ၌နန္တတိနှစ်သက်ရှင်လန်းရပါ၏ သစ္စာခန္ဓာပြည့်ကျွံတမလုံးဘဝ၌လည်းပဲနန္တတိနှစ်သက်ရှင်လာရပါပေဥပယထပစ္စုပန်တမလုံးနှစ်တန်သောဘဝတို့၌နန္တတိနှစ်သက်ရှင်လာရပါပေမိငါအာဘုံဉဏ်ကုသိုလ်ကောင်းမှုကိုကတန်တိပြုအပ်ပေပြီငါကုသိုလ်ကောင်းမှုအများကြီးပြုပြီးပြီအဲ့ဒီလိုနန္တတိနှစ်သက်ရှင်လာရပါပေဒုက္ကတိံကတော် သူကတိဘုံဘဝသို့ရောက်သောအခါနတ်ပြည်နာလောကနတ်စည်းတွေခံစားဆန္ဒရတဲ့အခါဘိန်ရောလွန်စွာနန္တတိနှစ်သက်ဝမ်းမြောက်ရပါပေနှစ်သက်ရှင်လန်းရပါပေဣတိဤကဲ့သို့ဘဂဝါသုံးလောကထိုတမ်းမြတ်စွာဘုရားသည်အောစာကရုဏာရှိသောပညာအဖြင့်သာသနာတွင်ကုသိုလ်ကောင်းမှုတို့၏ပစ္စုပန်တမလွန်နှစ်တန်သောဘဝတို့၌ ဝမ်းမြောက်ဝမ်းသာဖြစ်ရပုံနှစ်သက်ရှင်လန်းရပုံကိုအနာတပိန်တထေကြီးဝတ္ထုနဲ့ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းကုသိုလ်ကောင်းမှုတွေအသေးစိတ်ကိုတော့မြတ်စွာဘုရားမှအကုန်စင်အောင်ဟောတယ်သာသနာမြေဆိုတာ2400အထူဆောင်တဲ့မြေကြီးဒီအောက် ကျောင်းဆောက်တဲ့နေရာမှာဘိုးတော်ကလည်းကျောင်းကြီးဆောက်ဖူးတဲ့ညီကြီးတွေကဖုံးလွှမ်းသွားတယ်။ကောကုတံကိုခောနာကမနာကတ္တပဂေါရမမြတ်စွာဘုရားဘုရားတဆုနဲ့တဆုဟာအကြာကြီးပဲနေကြီးတယုဇနာတယုဇနာတဲ့ဘုရားတဆုနဲ့တဆုအဲတော့ဟိုတော်တန်ဃာတော်ရှင်မြတ်တွေဟိုတော်ဗိက္ခုနီမတွေကျောင်းကြီးဆောက်တာအဲကျောင်းတွေမှာဇီတိပထိုးတဲတာတွေဟိုမိကြီးအောင် မြုပ်မြုပ်မြုပ်မြုပ်မြုပ်မြုပ်သွားအခုကြတော့အဲ့ဒါတွေမမြင်ရတော့မမြင်ရပဲသူ့ဟိတ်ကဒီနေရာမှာဇေဒီတဲဘူးရင်ဒီနေရာမှာဒီဖရာလက်ထက်မှာတစ်ခါပြန်ပေါ်တယ်ကျောင်းဆောက်ကွင်းကျောင်းပြန်ပေါ်တယ်တန်ခါတော့ရှင်မြတ်တွေရဲ့ကျောင်းဒိဋ္ဌုနိမတွေရဲ့ကျောင်းအခုချိန်တော့ဒီလက်ရှင်တွေရဲ့ကျောင်းပေါ့ဒါအတိတ်နဲ့ပြစ္ဆုတ်ပံကျောင်းကျိုးဆက်ဆက်ပဋ္ဌာန်းဆက်တို့ပါလို့ဆိုတာအဲ့တော့ နှစ်သိန်းလေးသောင်းအထူဆောင်းတဲ့ဟိုးမဟာပထဝီမြေကြီးပန်တုတိလာအဲ့တော့အဲ့ဒီမြေကြီးအထိသာသနာပြုဖို့တော့ဟိုတုန်းကသာသနာပြုကြတာတည်းအခုလည်းသာသနာပြုဖို့ကုသိုလ်ကောင်းမှုဟာမြေကြီးအထုမြေကြီးအထုမကကုသိုလ်ကောင်းမှုတွေအချိုးတရားမဟာဖလအတင်ချေအနန္တကုသိုလ်ကောင်းမှုတွေ ကျိုးတရားတွေအများကြီးရတော့မှာပဲကုသိုလ်တွေပြုပြီးပြီကျိုးတရားတွေသင်္ချေနန္ဒရတော့မှာပဲသောမနတတဟကုဝမ်းမြောက်ဝမ်းသာဖြစ်ရမယ်ဝမ်းမြောက်ဝမ်းသာဒါနအရာမှာဝမ်းသာရမယ်ဝိပဿနာအရာမှာဥပိ္ပခာပြုရမယ်ဒါနနဲ့ပတ်သက်လို့ဝမ်းမြောက်ဝမ်းသာဖြစ်ရမယ်အမတန်ဘုဒ္ဓနဲ့ကုသိုလ်ကောင်းမှုတွေငါတို့စည်းမှုရပေပြီ မြေကြီးတွေလှူရတယ်ဆွန်းတွေလှူရတယ်ထီတွေလှူရတယ်ဇီတီတွေလှူရတယ်အရန်ဇီတီတွေလှူရတယ်မျိုးမျိုးပဲအလှူဒါနဇီတီတဆူဆူအလှူတွေအများကြီးပဲနာမည်စင်းမပါပဲနဲ့လှူထားတာတွေအများကြီးရှိသေးတယ်နာမည်စင်းမပါဘူးဝေယဝဆလုပ်တဲ့ကုသိုလ်တွေနာမည်စင်းမပါဘူးနာမည်စင်းမပါပဲနဲ့ရွှေပီလွာထဲမှာအကုန်ပါပြီးသားပဲ ကုသိုလ်ကောင်းမှုရှင်တွေဆိုတာစေတနာကစကားပြောတာယနေ့ကစေတနာကံတရားပဲဒါမျိုးလို့စေတနာကောင်းကောင်းနဲ့ပြုထားတဲ့ကုသိုလ်ကောင်းမှုတွေကနာမည်ကပီးမတင်တော့လည်းပဲအိုးနတ်ပြည်မှာရွှေပြေလွာမှာအကုန်လုံးပါသွားတယ်ပဂရိလူတွေတွေမဟုတ်ဘူးမမြင်ရတဲ့ပုံကိုယ်တွေလည်းဝိုင်းဝန်းကူညီကြအမနုဿနတ်တွေလည်းပါမယ်ရှုပိတာတွေလည်းပါတယ် စတိတဲတဲ့အခါမှာအုတ်တွေတဲတာတို့သဲတွေတဲတာတို့ဘီလာမြေတွေတဲတာတို့စတိတဆူတဆူခဏလေးပြီးသွားတယ်ဆိုတော့တို့ရဲ့စွမ်းအားတွေပါတယ်တို့ရဲ့ဝိုင်းဝန်းကူညီမှုကြောင့်တုံတောင်ဘေးရန်အန္တရာယ်မဖြစ်ဘူးပြုတ်ကြတာတို့ခဲမန္နာတို့ချော်လဲတာတို့ဒါတွေတုံတောင်မဖြစ်ဘဲနဲ့ဘေးရန်အန္တရာယ်ကင်းသွားဓမ္မတွေပါနတ်မြတ်နာကောင်းတွေကူညီဆောင်ရှောက်ကြပုဂ္ဂိုလ်ပုဂ္ဂိုလ်မြတ်တွေကူညီဆောင်ရှောက်ကြ ကိုမသိတဲ့ဝိုင်းဝန်းကူကြီးတဲ့ကုသိုလ်ရှင်တွေအများကြီးပဲကျေးဇူးရှင်တွေလည်းအများကြီးပဲဘာဖြစ်လို့ဝိုင်းဝန်းကူကြီးလဲဆိုတော့သာသနာပြုလို့သာသနာအတွက်သာသနာဆိုတာမြတ်စွာဘုရားရဲ့အဆုံးအမမြတ်စွာဘုရားရဲ့အဆုံးအမသာသနာဆိုတာပရိယတ္တိသာသနာပရိပတ်တိသာသနာပฏิဝေဒသာသနာစာပေတွေတင်အပုတ်ချတာပရိယတ္တိသာသနာ သမထဝိပဿနာတရားတွေကျင့်ကြံကြုတ်ကိုအားထုတ်တာပရိပတ်တိသာသနာမဉ္ဇဉ်ဘုံဉဏ်ပฏิဝေဒသာသနာအဲ့ဒီသာသနာတွေဟာမြတ်စွာဘုရားရဲ့အဆုံးအမစာပေတွေသင်တဲ့ဝိပဿနာတရားတွေအားထုတ်နေအစ္ဆဒသန္နာမှာမြတ်စွာဘုရားဟောကြားတဲ့သစ္စာတရားတွေသိအောင်ကိုယ်တိုင်လည်းသိအောင်အများကိုလည်းသိအောင်မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာပြီးဆောင်ရွက်နေတာအစ္ဆဒသာသနာလို့ခေါ် အတွင်းသာသနာပြုတာတွင်းပိုင်းကိုလည်းပဲမဉဏ်ဖုန်ဉဏ်ရအောင်သူများတွေကိုလည်းမဉဏ်ဖုန်ဉဏ်ရအောင်ဣစ္ဆဒတဏ္ဏမှာမဉဏ်ဖုန်ဉဏ်ရအောင်နှလုံးသားမှာနှလုံးသားမှာဇေဒီတဲနိုင်အောင်အရင်ကြိုးစားအရဟံဇေတိဓမ္မသမုဒ္ဒဇေတိဝိဇာသရဏသမ္မာနာဇေတိဂုံတော်၉ပါးပေါ့ဂုံတော်အနန္တဇေတိတော်အနန္တနှလုံးသားထဲမှာ မင်းစွမ်းနိုင်သလောက်ဇေဒီတိယအစ္စတသာသနာအစ္စတသာသနာပြုလို့ရှင်ဗိဓသာသနာလည်းကြောင်းကျိုးဆက်ပြီးပါလာတာအစ္စတသာသနာကြတော့လူတိုင်းမပြုနိုင်ဘူးဘုရားဘာသာဝင်တွေစေတနာမေတ္တာတွေရှိပါတယ်တရားတရားတွေလည်းကောင်းတယ်လူဘုတမ်းမှုလည်းမနေဘူးဝန်မလေးဘူးသို့တော်လည်းဝိပဿနာအားထုတ်ပါဆိုလူတိုင်းအားမထုတ်နိုင်ဘူးကြောင်းမျိုးမျိုးချောင်းပေါ့လေ အကြောင်းမျိုးမျိုးကြောင့်အဲ့ဒါကိုအချင်းချုံလိုက်အဓိကတော့ဝိဇ္ဇာတဏှာကြောင့်အဲ့တော့လူတိုင်းအာမထုတ်နိုင်တော့အများတ attva ချမ်းသာဖို့အတွက်သာသနာတော်ကြီးကပေါ်ပေါက်လာတာမြတ်စွာဘုရားသာသနာထားခဲ့တဲ့2500အများတ attva ချမ်းသာဖို့အတွက်ပညာရှိလူတန်းစုနည်းနည်းလေးကွက်ပြီးချမ်းသာဖို့ထားခဲ့တာမဟုတ်ပညာရှိတဲ့သူကပညာမရှိတဲ့သူက ချမ်းသာတဲ့သူကဆင်းရဲတဲ့သူကအကုန်လုံးနောက်ပိတ်ဆုံးယက်သမားဖဲသမားပါမကြမ်းလူစိုးတခိုးတွေပါမကြမ်းအကုန်လုံးသာသနာကိုမှီးပြီးတော့ဆိုးရာကကောင်းလာမကောင်းရာကနေပြီးတော့လူတော်လူကောင်းဖြစ်လာပုထုဇဉ်ကနေပြီးတော့သောတာပန်တရာဂံဖြစ်လာထားခဲ့မြတ်စွာဘုရားရဲ့အဆုံးအမ အစ္ဆဒသာသနာပြုနိုင်တဲ့ပုဂ္ဂိုလ်တွေကအစ္ဆဒသာသနာပြုရယဟန်ဝကြသီလရှင်ဝကြယောဂီတွေနဲ့အားထုတ်ကြအစ္ဆဒသာသနာကြာကြာနာနာမပြုနိုင်ဘူးကြောင်းမျိုးမျိုးကြောင့်သာသမီဇနီးခင်မွန်းစားလျာဖြင့်အဲ့ဒါမှကြောင့်ဗဟိတသာသနာမှာကုသိုလ်တွေအများကြီးရမြတ်စွာဘုရားလက်ထက်တည်းကဇေဒီဖွင့်ပြုခဲ့တာဗုဒ္ဓဗိမာန်ရုပ်ွားဆင်းတို့မဟာမြတ်မုန်းကြီးတို့ဘာတို့ရင်ွေတော်လှုံနာတို့အကုန်လုံးကြားဘူး အဲ့တော့မြတ်စွာဘုရားယန္တာတွေပြိဋိဘံစာသားပဲဆိုအဲ့ဒါကိုဓာတ်တော်ကိုဇီတိတဲတဲ့ဒါလို့အကြီးကျယ်ဟိုခတ်သေးသေးပဲတဲလိုက်အဲ့ဒီတဲကအများတတဝါချမ်းသာစေဖို့ဇီတော်မြင်လိုက်တဲ့လက်ကလေးခြိလိုက်တယ်ကာမဝဆရာကုသိုလ်တွေရဘိဝရဏတိလိတန်နေဆံဥဒ္ဒပဇာယိနောကုသိုလ်ကောင်းမှုတွေရအာနှုတ်ကနေထွက်ပြီးတော့ ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောစသည်အပြင်ကိုတတ်နိုင်တာရွတ်ဖတ်တရေဆယ်လိုက်တဲ့အခါကုသိုလ်တွေထပ်တိုးသွားတယ်။အရိယမတဆင့်တရဏဂုံတို့သီလတို့ဆောက်တည်လိုက်တော့ဟာကုသိုလ်တွေတိုးတိုးတိုးတိုးအရိယမတဆင့်မြတ်စွာဘုရားရဲ့ဂုဏ်တော်တွေပွားမယ်မေတ္တာတွေပွားမယ်ဟောသမထကုသိုလ်တွေထပ်တိုးလာ။အရိယမတဆင့်မြတ်စွာဘုရားသစ္စာသိသိခြင်းလို့ ဘုရားဖြစ်အောင်ကြိုးစားလာတယ်သစ္စာတရားတွေသိအောင်ကိုယ်တိုင်လည်းသိတယ်အများကိုလည်းသိအောင်ပြန်ဟောခဲ့တဲ့မြတ်စွာဘုရားပဲဒါနသီလသမထနဲ့တင်းတိမ်မနေပဲနဲ့ဝိပဿနာပါဆက်ပွားတော့ဟောနောက်ပိဆိုမဉဏ်ဘုံဉဏ်တွေရကြအဲ့တော့လွယ်ရာမှခက်ရာတို့တရားမရှိသေးတဲ့သူတွေတရားရှိလားတရားတော့ရှိတယ်အားနေတဲ့ပုဂ္ဂိုလ်တွေတရားအားကောင်း တရားအကောင်းတဲ့ပုံကိုယ်တွေကနေတရားခိုင်မြဲသွားတဲ့မဉဏ်ပုံဉဏ်ရောက်တဆင်ပြီးတဆင်တဆင်ပြီးတဆင်တဆင်ပြီးတဆင်မြတ်စွာဘုရားကဤမျိုးစုံနဲ့ဆုံးမခဲ့ဣဇဒသာသနာကြီးပဲကွက်ပြုလို့မရဣဇဒသာသနာလူတိုင်းလိုလိုမလိုက်နိုင်အများကြတော့ဗဟိတသာသနာဟောဗဟိတသာသနာကုသိုလ်ကောင်းမှုတွေပြုရင်းနဲ့ ဟောတည်င်းကတည်င်းကတည်င်းကနောက်ဝိခံပနဟောနောက်ကျတော့သမုတ်စီတာနည်းနည်းနည်းနည်းနည်းနည်းနှလုံးသွင်းရကနေနောက်ကျတော့များများနှလုံးသွင်းဟောနောက်ကျတော့သတိပဋ္ဌာန်တရားတွေပွားများဟာနောက်ကျတော့မဉဏ်ဘုံဉဏ်ရခလေးလေးများစာသင်သလိုပေါ့တခါတည်းတမ်းပြီးအခက်ကြီးသင်လို့မရဘူးလွယ်ရန်ကနေပြီးတော့တဖြည်းဖြည်းခက်ရခက်ရခက်ရအဲ့ဒီလိုပဲမြတ်စွာဘုရားဇေတိပထိုးတော်တွေတီထားဖို့ရုပ်ဝါစနုတော်တွေပူဇော်ဖို့ဆိုတာ ဟောဒါတွေကမလို့ပါဘူးတချို့ကရင်ထဲမှာစိတ်တက်ပြီးတာပဲဒါလို့ပေါ်ပေါ်ဆာသာပြောလို့မရဘူးကိုတယောက်တည်းပြောလို့မရအများကိုကြည့်ရများသောအားဖြင့်တတ္တဝါတွေဟာအဝိဇ္ဇာတဏှာလွှမ်းမိုးခံဒါကြောင့်မလို့မြတ်စွာဘုရားဘုရားဖြစ်ပြီးတဲ့နောက်တတ္တဝါတွေအဝိဇ္ဇာတဏှာတွေအမတန်အားကြီးတယ်နည်းနည်းတဲ့တရားတွေ သိနိုင်မှာမဟုတ်ဘူးဟောလဲပင်မမှာပဲညဆောဘုရားတရားမဟောဖို့ပထမနှလုံးသွင်းတော့တဟံပတိဗမာကြီးကလာတောင်းမှာမောဟကြီးတဲ့သူတွေရှိသလိုမောဟခေါင်းမာပြီးတော့ဉာဏ်ပညာရှိတဲ့သူတွေလည်းလောကမှာရှိပါတယ်ဗျာရှင်ဘုရားတရားမဟောလို့ရှင်တရားဥတရားမြတ်တွေမှာဆုံးရှုံးသွားပါလိမ့်မယ်ရောက်ကတက်လာတဲ့ကြာပန်းနေလို့ပေါ့ပွင့်ငံကြီးကြာပန်းနေ နေအောင်လေးလာလိုက်ရင်တန်းပွင့်သွားနေအောင်မလာရင်ပွင့်တော့အောက်မှာပုတ်သွားတဲ့ဂျာဘာနေရှိတဲ့အပေါ်တက်ခံဒီဂျာဘာနေရှိတဲ့အပေါ်တော့တက်လာပြန်မပွင့်သေးဘူးဖူးနေတာတွေရှိတယ်ဟောနေအောင်လာလိုက်တော့ပွင့်သွားတယ်အဲ့ဒီလိုပဲအိန္ဒြေဇရိုက်တွေအိန္ဒြေဇရိုက်တွေအမတန်မှညံပြင်းတဲ့သူတွေရှိတယ်လို့အလေလက်ပုဂ္ဂိုလ်တွေလည်းရှိပြောလိုက်ရင်သိရင့်ကျက်တဲ့ပုဂ္ဂိုလ်တွေလောင်းနေရာတွေလည်းရှိအဲ့တော့တရားဒီဟုသောအမြိုက်ဆေးကိုမတောက်သုံးရလို့ရှင် ရတဲ့ရတဲ့တဲ့ဉာဏ်ဉာဏ်နဲ့ဆုံးရှုံးသွားပါမယ်ရှင်ဘုရားဟောတော်ပါအဲ့ဒီလိုမြမမင်းကြီးတောင်းပန်တာကိုလက်ခံပြီးတော့မှဟောတာလည်းပဲအကြောင်းလည်းရှိတလောကလုံးကအဲ့ဒီချိန်ခါမှမြမကိုကိုးကွယ်ကြဘုရားဆိုတာမသိသေးဘူးမြမအထွတ်အမြတ်ပဲဘာလို့လဲဆိုတော့မြမနာပုံနာတွေကျွမ်းမှုတာများတယ်ခတ္တိယမဲမျိုးတို့မြမနာမဲမြမနာပုံနာမျိုးတို့ မြို့ထဲမှာအမြတ်ကတိနှစ်မျိုးခတ္တိယမင်းမျိုးရဲ့ဗျမနတခါတရံဗျမနတွေကကြီးဆိုးတယ်တခါတရံကျခတ္တိယကြီးဆိုးတယ်မြင့်မြတ်တဲ့နေရာမှာတထေမျိုးတို့ဂုံတယ်မျိုးတို့ဒါတွေလည်းရှိသေးတာနော်လူစင်းရဲမျိုးအဲ့တော့ဉာဏ်ပညာရင့်ကျက်တဲ့ပုဂ္ဂိုလ်တွေရှိပါတယ်ဖေ။မြမကြီးတောင်းမှန်တော်မှာမြတ်စွာဘုရားဟောတော်မှာမြမကိုအလေးအမြတ်ပြုကြတဲ့ပုဂ္ဂိုလ်တွေ မြမာကြီးကနေရှ िख ုတောင်းမှန်ရတယ်ဆိုတော့မှမြတ်စွာဘုရားကိုဂရုဂါရဝပြုကြအဲ့လိုဂရုဂါရဝပြုတော့မှတရားကိုလေးစားတရားကိုလေးစားတော့မှတရားရတရားရတော့မှချမ်းသာအဲ့ဒါကြောင့်မလို့မြတ်စွာဘုရားဟာပစ္စတသာသနာပြုဖို့လည်းပဲဤမျိုးစုံဟောခဲ့တဲ့ဗဟိတသာသနာပြုဖို့ကျောင်းဆောက်တာဇေဒီတဲတာတရားတွေဆောက်တာရေတွင်းတွေတူးတာအမျိုးမျိုး ဥယျာဉ်နေတူတာတို့ရေကန်နေတူတာတို့ကုသိုလ်ကောင်းမှုတွေဉာဏ်ပညာဥသိပြီးတော့ပြုမယ်ဆိုရင်နည်းသည်ဖြစ်စေများသည်ဖြစ်စေသေးသည်ဖြစ်စေကြီးသည်ဖြစ်စေဉာဏ်ပညာဥသိလိုက်တဲ့အခါကျတော့ပညာပါရမီပါသွားတယ်ကုသိုလ်ကောင်းမှုရဲ့ဉာဏ်ပညာရဲ့ကုသိုလ်ကြောင့် ဘဝတံပါတိဘောဂတံပါတိကောင်းကျိုးချမ်းသာဘဝတံပါတိဆိုတာကောင်းသောဘဝကိုရဘောဂတံပါတိစီးတဲ့ဥစ္စာတွေနဲ့ပြည့်စုံစီးတဲ့ဥစ္စာဆိုတာချမ်းရံတကူအာနာအကုန်လုံးပေါ့အရိယာမတဆင့်တခါမှီပြီးတော့ဥပနိတ္တယပစ္စည်းပေါ့အာကြီးတဲ့ထောက်ပံ့တို့ကနေဘလူထောက်ပံ့လဲဆိုမဲ့ညာပူညာနိဗ္ဗာန်ရောက်ကြောင်းဟောဒီမှာတခါပြန်ထောက်ပံ့ကုသိုလ်ကပညာပညာကကုသိုလ် အပြန်အလှန်ကျေးဇူးပြုကြတယ်စာပေရပြောမယ်ဆိုရင် ကာမဝဆရာကုသိုလ်မဟကုတ်ကုသိုလ်မဟကုတ်ကုသိုလ်ကလောကုတ္တရာကုသိုလ်ဒါကစာပေသင်ထားတဲ့ပုဂ္ဂိုလ်တွေသူအစဉ်နဲ့အစဉ်နဲ့ကျေးဇူးပြုကြတယ်ဟောလောကုတ္တရာကုသိုလ်လည်းပြန်ကာမဝဆရာကိုပြန်ကျေးဇူးပြုတာပဲအမေကဇန်နီယာလည်းပြန်ကျေးဇူးပြုတယ်အဲ့ဒီအမှတစ်ဆင့်ပညာပြန်ကျေးဇူးပြုတယ်ပဋ္ဌာန်းကြီးမှာအများကြီးပဲအပြန်အလှန်ကျေးဇူးပြုနေကြအဲ့ဒါကြောင့်မလို့သူတော်ကောင်းတို့ဒီနေ့ ကုသိုလ်ကောင်းမှုတွေပြုကြတဲ့ထီအလှရှင်တွေမြေအလှရှင်တွေဇေဒီအလှရှင်တွေအယံဇေဒီအလှရှင်တွေအကုန်လုံးအလှရှင်တွေမတန်ဝမ်းသာစရာကောင်းတယ်မင်းငါဘုံညာကုသိုလ်ကောင်းကိုကတန်တိပြုအပ်ပေပြီမတန်ဖို့တန်တယ်ကုသိုလ်ကောင်းမှုပြုအပ်ပြီအကျိုးကြီးတဲ့ကုသိုလ်ထိုက်ထိုက်တန်တန်ကုသိုလ်နှမျိုးရှိအကျိုးကြီးတဲ့ကုသိုလ်သာသနာတွင်မှာယရဏသုံးပါးကိုဥတည်ပြီးတော့သူက တန်းရကုသိုလ်ကောင်းမှုတွေပြုတာအကျိုးကြီးတာမဟာဖလားကျိန်းနေအကျိုးကြီးမှာအင်္ဂါ၅ပါးရှိတယ်ထိုက်ထိုက်တန်တန်အကျိုးဆိုတာကခုနသစ္စာနုလောမိကတာမာဒိဋ္ဌိဉာဏ်ရှင်လိုက်တော့လောဘတွေရော့ဒေါသတွေရော့မောဟတွေရော့လောဘဒေါသမောဟကိလေသာတွေရော့သွားတာဟာထိုက်ထိုက်တန်တန်အကျိုးရတယ်အသက်ရှိခြင်းအစဉ်လာခြင်းချမ်းသာခြင်းခွန်အားခြင်းဉာဏ်ပညာခြင်းဘုံကိုရှိန်သော ကြီးမားခြင်းချမ်းရံများခြင်းအတန်တာခြင်းမိမိလိုအပ်တာတွေပြည့်စုံခြင်းတကူအာနာလွှမ်းမိုးခြင်းအစရှိတဲ့ကောင်းကျိုးချမ်းသာတွေအများကြီးရမဟာဖလအမတန်အကျိုးကြီးတယ်ဘုရားတရားတန်ခါယရဏမြတ်သုံးပါးပူဇော်တဲ့အခါကျတော့အနုတ္တရပုံညာခေတ္တအတုမရှိတဲ့လက်တံမြေကောင်းမှမျိုးကောင်းမျိုးသန့်တွေစိုက်ကျိုးကဂျူတရားတွေအများကြီးရအဲ့ဒါကမဟာဖလား ထိုက်ထိုက်တန်တန်အကျိုးဆိုတာခုနကပြောဉာဏ်ပညာရှင်ကဝိဝတ္တနေတိတဝိဝတ္တတိတဝတ်ကိုဥမတဲနဲ့တန်ត្រာလဲဖို့ဥမတဲနဲ့ဥစ္စာပေါ်ဖို့ယုံချောဖို့ခံစားဖို့စံစားဖို့အဲ့ဒါကိုမရည်ရွယ်နဲ့မဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ရဖို့အထူးရည်ရွယ်ပါအဲ့တော့လူလောကမှာရှင်သန်နေလို့ရှိရင် အသက်ရှိတာတို့ဆင်းလာတာတို့ချမ်းသာကြည်တာတို့အာခွန်အားကြည်တာတို့ဘဝကောင်းတဲ့လည်းပြည့်စုံပါမယ်စိတ်သိချမ်းသာတယ်နဲ့ပြည့်စုံဒါလည်းလိုတာပဲလိုပါတယ်အဲ့ဒီစိတ်သိချမ်းသာတွေကတောင်းတစရာမလိုဆွန်းလို့ရင်ဆွန်းနဲ့ပတ်သက်တဲ့အကျိုး၅ပါးကျင့်တရားဘာမှတောင်းနေစရာမလိုသင်္ကန်းလို့ရင်သင်္ကန်းနဲ့ပတ်သက်တဲ့အကျိုး၁၀ပါးကျင့်တရားထီးလို့ရင်ထီးနဲ့ပတ်သက်တဲ့အကျိုးတရားတွေအသင်္ချေနန္ဒအများကြီးရ ဇေဒီလွင်ဇေဒီနဲ့ပတ်သက်တဲ့အကျိုးတရားတွေအများကြီးပဲနာဂတမာလမထေရဟိုးတော့ကထီလူခဲ့ဘူးတဲ့ကဘာ30နတ်မင်းကြီးတွေဖြစ်တယ်စကြဝဠာမင်းကအကျိန်900ဖြစ်တယ်ထီလူလို့ထီလူလို့ကျန်တဲ့ထီလူတဲ့အလှရှင်တွေအများကြီးရှိသေးတယ်အဲ့လိုအကျိုးတရားတွေဟာကိုတောင်းနေကြမလို့ ဆိုင်ရာဆိုင်ရာအကျိုးတွေကသူ့အနဲ့သူအကျိုးပေးသွားဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဆုံးလူတယ်ဆိုအသက်ရှင်ခြင်းဆင်းလာခြင်းချမ်းသာခြင်းခြင်းခွန်အားခြင်းခြင်းဉာဏ်ပညာခြင်းခြင်းတောင်းနေရမလို့အဲ့ငါးပါးဟာတောင်းတောင်းမတောင်းတောင်းခြင်းတွေကဘာဖြစ်လို့လဲဆိုအကြောင်းကဆုံးဒါနလုပ်ထားတာဟောမြေကြီးဒါနမြေကြီးနဲ့ပတ်သက်တဲ့တာဝနာဖြစ်လျက်ဘောမှာတကူအာနာကြီးမားတာစသရာအဆိုးရတာထက်မြက်တာဉာဏ်ပညာကြီးမားတာ ဒီအကျိုးတွေလာမှသူ့ဟာနဲ့ဒီပေါ်မှာသာသနာပြုနေသမျှအကုန်လုံးဟာမြေကြီးလူတဲ့သူအကုန်ဆိုင်နေ။အဲဒီတော့ဒီအကျိုးတရားတွေဟာအထူးတောင်းလျာမလို့ရည်ရွယ်ရမှာကနိဗ္ဗာန်ကိုရည်ရွယ်ရနိဗ္ဗာန်ကိုရည်ရွယ်မှမိမိတို့ရလာတဲ့ဘဝတံပတ္တိဘောဂတံပတ္တိဟာမြန်မြန်ဆန်ဆန်မညံဖူညံအတွက်ထောက်ပံ့ဖြစ်သွားမြန်မြန်ဆန်ဆန်မဟုတ်ဘဲနဲ့နည်းနည်းလေးဘဝချလိုက်တာနဲ့ ဒိဋ္ဌိတွေတဏှာတွေဝင်ရှုပ်လိုက်လို့ရှိရင်ငါးဘဝလောက်နဲ့နိဗ္ဗာန်ရောက်မဲ့ဟာဘဝ900ကဘာ900အဲ့လိုဖြစ်သွားတယ်ဘဝ900ဆိုလဲကြာကြီးဓမ္မကမေလျောပေါ်ဆိုင်ကဘာ900ဟာကြာကြီးတကဘာမှာတော့မှမရေမတွက်နိုင်ဘူးဒုက္ခတွေအဲ့ဒါကြောင့်မလို့မြန်မြန်ဆန်းဆန်းမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ရဖို့အတွက် မိမိတို့ရရှိပြီးသားစည်းစိမ်ချမ်းသာတွေမမမောဖို့စည်းစိမ်ချမ်းသာတွေနဲ့ခန္ဓာကိုယ်ကြီးကိုအပြစ်လို့မြင်အောင်နှလုံးသွင်းနိုင်ဖို့ရေးကြည့်တယ်။အဲလိုအပြစ်မြင်ဖို့အမှန်တိုင်းသိဖို့ဆိုတာဉာဏ်ပညာရှိမှဉာဏ်ပညာမရှိတဲ့သူကတော့အာယုံ၅ပါးကာမဂုဏ်တရားမှာပဲမမောနေ။ဘုဗလံမျိုးမိကိုတို့ကိုကျိုးနေလာပြီ။ဘုဗလံနေရမိမှမသိတော့တိုးတိုးတော့သေးကြတယ်။ အဲ့ဒီလိုပဲပညာမရှိတဲ့ပုဂ္ဂိုလ်ဟာသင်တုံးတွားပေါ်မှာတုတ်ထားတဲ့ပြားရည်ကိုမက်မက်မောမောနဲ့ရက်တယ်ပြားရည်ချူတာကနည်းနည်းရှာပြတ်တာကဒုက္ခများများမိရှုကင်သွားတဲ့ပုဂ္ဂိုလ်ဟာဆက်ကင်လို့ရှိရင်ဒီမိရလက်လောင်မှာပဲဆိုတာမသိဘူးဆက်ကင်တော့မိလောင်ခံပြားရည်ဖုံးနေတဲ့မိကြီးတွင်နမောမေနမမဲ့သွားတဲ့ပုဂ္ဂိုလ်ဟာချော်ကြ ချော်ကြတော့အနေကြီးဆိုတော့ပြန်မတတ်နိုင်နမောမေနမမေသွားလို့ချော်ကြမိမိရောရောပေါ်ပေါ်ဆဆလေးလေးနက်နက်မစင်စားတဲ့ပုဂ္ဂိုလ်တရားကိုပြောပါတယ်လေးလေးနက်နက်တရားဓမ္မကိုမစင်စားတော့နမောမေနမမေသွားတော့ပြာတွေဖုံးနေတဲ့မိကြီးတွင်းကိုတက်နေပြီးတော့ချော်ကြပြာတွေဖုံးနေတော့မိကြီးတွင်းမှမသိတာဘူးအဲ့တော့တက်နေနေတော့ချော်ကြအာယုံ၅ပါးကာမဂုဏ်တရားဟာ ပြာတွေဖုံးနေတဲ့မိကြီးတွင်လိုပဲနမောမေနမမေသမာဆိုတာအာယုံ၅ပါးကာမဂုဏ်တရားရဲ့အပြစ်တွေတန်ត្រာရဲ့ဒုက္ခတွေလေးလေးနက်နက်မတူနောင်ခါလာနောင်ခါသေးပေါ့ကွာဘယ်တတ်နိုင်မလဲအများမုခရေတောက်တောက်ယုံပေါ့အဲအဲ့ဒီပုံကိုယ်တွေကြတာတပြုံးပြုံးကြတာကြသွားတဲ့အခါကျတော့ပူတယ် ပူမှန်းသိပင်နဲ့ပြန်ထွက်လို့မရပူမှန်းသိတယ်ပူတယ်ပပဟောက်ကလည်းပူဘေးကလည်းပူပေါ်ကလည်းပူမိကြီးတွင်ကိုဒါပဲနဲ့အမြင့်ကြီးဆိုတော့ပြန်တက်လို့မရသူတော်ကောင်းများသဘောပါရဲ့လားပါပါဗျာအာယုံ၅ပါးကာမဂုဏ်တရားလိုက်စားတဲ့ပုဂ္ဂိုလ်မိကြီးတွင်နဲ့ကြားတဲ့သူနဲ့အတူတူပဲမိကြီးတွင်အာယုံ၅ပါးကာမဂုဏ်တရားနမောမေနမမေသွားပြီးကြားတဲ့ပုဂ္ဂိုလ်ဆိုတာကာမဂုဏ်လိုက်စားတဲ့ပုဂ္ဂိုလ် အစိတ်ပင်ဟာတရက်ပင်လိုပဲချိုးပင်အရွက်ကလည်းတရက်ရွက်ပဲအနံ့ကလည်းတရက်သီးအနံ့အနံ့လေးကလည်းမှု့အသီးလေးကလည်းပဲဝင်းနေတာပဲလှပအစင်းလေးကလည်းလှတဲ့အနံ့လေးကလည်းမှု့တဲ့စားကြည့်တော့အရသာလည်းတရက်သီးအရသာချိုးမြိတ်အစိတ်တီးမှန်းကိုမသိတာသူလည်းစားကိုလည်းစားစားကြတာစားပြီးကုန်သေးကြတာ တရက်ပင်နဲ့တူတဲ့စိတ်ပြီးတယ်ပညာရှိတဲ့သူမှသိဂိမ့်ဖလဆိုတဲ့ဇာတ်မှာ950မှာမြတ်စွာဘုရားဟာလဲ900ရဲ့ဦးစီးလဲမိုးကြီးပေါ့အဲ့နေရာမှာလဲစခန်းချတဲ့နေရာလဲစခန်းချတဲ့နေရာမှာအဲ့တရက်ပင်ရှိတယ်တရက်ပင်လို့ထင်ရတယ်ပေါ့အတိတရားရွဲနေဖြစ်ချလိမ့်နေတာ အဲ့ဒီတရက်ပင်နဲ့ဟိုးမလမ်းမကန်းနာမလမ်းမကန်းဆိုအလွန်ကြုံပေါ့တနိုင်တမိုင်လောက်ရွာတရွာရှိတယ်အဲ့တော့မသိတဲ့အခါကျတော့နောက်ပါလိုက်လာတဲ့လှဲသမားတွေကစားကြင်ကြတယ်မြတ်စွာဘုရားအလောင်းကဉာဏ်ပညာရှိတော့မစားနဲ့ဒါတရက်သီးမဟုတ်ဘူးအစိတ်သီးတွေမစားနဲ့အာမတရတိနဲ့လည်းတူတယ်အရွက်ကလည်းတရတရပင်အရွက်ပဲအပင်ကလည်းတရတရပင်ပဲ စားကြည့်တော့လဲတရသီးအရသာပဲအချို့ကလဲစားကြနားမထောင်ဆရာကနားထောင်တဲ့ပုံကိုယ်တွေကတော့မစားဘူးအသီးတော့ကင်ထားတယ်မစားခွင့်ပြုရင်စားတော့မယ်ပေါ့ဒါပေမဲ့ဟိုမစားနဲ့ဆိုတော့မစားဘူးကြည့်နန်လေးရတယ်ကိုယ်နန်စားကြံတရားပေါ့အဲ့ဒါမစားနဲ့စားပြီးသားလူတွေကိုအန်သိတက်အန်ခိုင်းမသိအောင်အဲ့နဲ့အဲ့မှာလဲစကန်ချပြီးတော့မနေ့ကျတော့ မိုးမလင်းသေးဘူးရိုးရိုးရိုးရိုးရိုးရိုးရိုးအတန်ကြီးကြားတယ်ရွာသူရွာသားတွေလာကြအဲ့ဒီရွာသူရွာသားတွေကစားနေကြကြောင်ပါတွေဒီနေရာမှာစခန်းချရင်အကုန်သိတာပဲဆိုတော့သူတို့ကသိအကုန်သိတဲ့အခါကျတော့လှဲတွေယူမယ်နွားတွေယူမယ်ပစ္စည်းတွေယူမယ်အဲ့သူတို့ကယူနေကြအဲ့ဒါကြောင့်တော့ဟောလာကြတဲ့ခါဒီမှာဘလို့မှမသိဘူးအံ့ဩဟာတယ်လို့ဘာပြောလို့ဒီသီးတွေမစားကြတာလဲဆိုအဲ့ဒီမှာ ငါတို့ဆရာမစားခိုင်းဘူးဒါစိတ်သိအဲတော့မှဆွေးနွေးတဲ့အခါကျဒီအပင်ဟာတရက်ပင်မဟုတ်ကြောင်းအစိတ်ပင်ဖြစ်ကြောင်းဘယ်လိုလုပ်သိပါသလဲဒီအပင်ဟာယွာနဲ့လည်းမဝေဘူးဒီအပင်ဟာတက်ဖို့လည်းမခက်ဘူးထမ်းမြင်လို့တက်เสียခက်တာလည်းမဟုတ်ဘူးအကိုင်းခက်တယ်ခွာတယ်အများကြီးပဲအသီးတွေကတခါတည်းတွတ်ချလိမ့်တယ်ဒီပင်ဟာတကယ်လို့အစိတ်ပြီးမဟုတ်လို့ရှင်တလုံးမှကြံမှာမဟုတ်ဘူး လောင်းတော်ဟာလူဘဝရဲ့ဉာဏ်ပညာကြီးမားတာနော်တော်သူတော်ကောင်းတို့စဉ်းစားလိုက်ရင်ပေါ်ဘူးလားပေါ်ပါဘူးရောနဲ့လည်းနီးတယ်တက်ဖို့လည်းမခက်ဘူးအသည့်တွေကပြစ်ချလိမ့်နေတကယ်လို့သာအစိတ်သီးမှန်ရင်ဒီအစိတ်သီးမဟုတ်ဘူးတရသီးအစစ်အမှန်ဆိုရင်ကြံမမှာကြံပါဗျာဒါတရသီးမဟုတ်လို့မစားကြတာပေါ့တရသီးဆိုသူတို့စားပြမသူတို့ရွာနဲ့နီးနီးလေးပဲသူတို့စားလို့ ကြံတော်ကြမှာမဟုတ်အရွက်တောင်ကြမှာမဟုတ်သူဓမ္မဆိုအထက်မှာဟုတ်သွားမှာဆိုရတယ်ဟုတ်လားအဲပုံမှန်အသေးတွေပြစ်ချလေးနဲ့အပင်လည်းတက်เสียခွားရင်းနဲ့မခက်ဘူးပညာရှင်များတွေးကြည့်ရင်ပြေးကြည့်တာတည်းမှန်ဟုတ်လားဘုရားဘာသာဝင်သူတော်စင်တွေဟာအရေးကြီးတယ်နော်ဘုရားဘာသာဟာဉာဏ်ပညာပြဋ္ဌာန်းတဲ့ဘာသာတရားနဲ့ပညာ ညီမျှပြီးဉာဏ်ပညာပြဋ္ဌာန်းတယ်သူများတွေဘာသာရေးခေါင်းဆောင်တွေပြောတိုင်းဘာသာရေးခေါင်းဆောင်တွေယုံခိုင်းတိုင်းမြက်ကမ်းယုံကြည်မှုမျိုးနဲ့ယုံကြည်ရတဲ့ဘာသာမျိုးမဟုတ်ဘူးငွေတွေကိလေသာတွေနဲ့ဆွဲပြီးတော့တိမ့်သွင်းတဲ့ဘာသာမဟုတ်ဘူးဝိပ္ပဇဝါဒကိုကိုယ်တိုင်ပြုလို့ဝိပန်ဆန်းစစ် ကိုယ်ကိုယ်တိုင်သဘောကြမှလက်ခံသဘောမကျလက်မခံနဲ့မှန်ကန်လို့ကောင်းမွန်လို့အေဟိပတိကောအေဟိလာဘပတ္တရှုပါလုံးကြည့်ပါကြိုးစားကြည့်ပါဒါနသီလဘာဝနာလုံးကြည့်ပါကိုယ်တိုင်ကြိုးသိကိုယ်တိုင်သိမှာဘာသာရေးကောင်းဆောင်တွေပြောတိုင်းဆွဲတိုင်းလိုက်လို့ရတဲ့ဘာသာမဟုတ်ဘူးဝိပန်ဆန်းစစ်ပြီးတော့ကိုယ်တိုင်ကြိုးစားကိုယ်တိုင်ဒါနပြုကြည့်ဒါနအရသာကိုယ်တိုင်သိခုမှဒါနရှင်နေကြီးပဲ ဒါနပြုရင်ဝမ်းသာတယ်ဆိုတာသူများပြောလို့ဝမ်းသာတာလားကိုယ်တိုင်ဝမ်းသာတာကိုယ်တိုင်ဝမ်းသာပါဗျာအဲကိုယ်မှာတရားတရားပညာတရားရှိတယ်ဆိုတော့နည်းနည်းများများသူကတော့ဝမ်းသာကဲဒီနေ့လှူထားတယ်နောက်တစ်နှစ်နောက်နှစ်နှစ်ကြာတော့ပြန်တွဲကြည့်တယ်စိတ်ဆင်းရဲမှလားဝမ်းသာမှလားဝမ်းသာပါဗျာမလူခင်ကလည်းဝမ်းသာရတယ်လူတယ်လူစဲမှလည်းပဲဝမ်းသာရတယ်လူပြီးတဲ့နောက်ပိုင်းလည်းပဲဟာဘလောက်ကောင်းလက်တွေ့ပဲ တန်ဒိဋ္ဌိကောတာမန်ပတ္တိတပေါ့ကိုယ်တိုင်သိနိုင်တဲ့တရားအခြေခံဒါနကိုပြောတာဟုတ်လားကိုယ်တိုင်လှူရတယ်ထီတော်တွေလှူရတယ်အာစရိတော်တွေလှူရတယ်ယံစရိတော်တွေလှူရတယ်သာသနာမြေတွေလှူရတယ်ယံတွေးတိုင်းတွေးတိုင်းတွေးတိုင်းငါမှကုသိုလ်ကောင်းမှုတွေအများကြီးပြုလုပ်ခဲ့တယ်ကုသိုလ်ကောင်းမှုတွေအများကြီးပြုလုပ်ခဲ့ရတယ်နောင်တရရမရှိဝမ်းသာရရကြီးပဲကိုယ်မှရှိထားတဲ့ရွှေတွေငွေတွေကိုယ်စည်းဝါးတွေဘာမှဆွမ်းတော်မလောင်တချို့ စွန်မလောင်းမနဲ့ဘယ်နေရာသုံးလဲတင်းနဲ့သုံးလေးနဲ့အရက်တော့တာသုံးပြန်နောက်တေရန်ကြီးတဲ့အခါကျတော့မှားလေခြင်းဆိုရပါတော့ရပါပါဘုရားအဲအခုတည်းကကိုစားတာကိုလျှော့စားမယ်ဝတ်တာကိုလျှော့ဝတ်မယ်ရွှေအိုးကြီးတွေမြုပ်နှံမဲ့ဒါနရွှေအိုးတွေသီလရွှေအိုးတွေဘာဝနာရွှေအိုးတွေမြုပ်နှံမဲ့ဆိုတော့တန်တာရာတစ်လျှောက်နောက်ကလိုက်ပြီးတော့ကောင်းကျိုးချမ်းသာပေးမယ်ဆိုတာမကျင်းသေးဘူးလားကျင်းသေးပါဘူးဟဲ့ကိုယ်တိုင်းကဝမ်းသာလူကတော့ဝမ်းသာကိုလှူတဲ့အလှူကိုသူများတွေစားနေတယ် လူတော်ကောင်းတို့ကိုယ်တိုင်တွေ့တာဝမ်းမသာဘူးလားမှန်ပါဗျာအလူကံပုဂ္ဂိုလ်တွေစားလေဝမ်းသာလေကုံသွားပါစေကုံလေဝမ်းသာလေပဲဟုတ်တယ်မလားအလူကံပုဂ္ဂိုလ်တွေလာကြတယ်ဆင်းရဲတဲ့သူရောချမ်းသာတဲ့သူရောအကိုရဲ့စေတနာမေတ္တာကိုအားပေးပြီးစားကြတယ်ဝမ်းသာတာအယံဝမ်းသာအလူဆိုတာလူချင်းတိုင်းလူလို့မရလူချင်းတာပဲများသောအားဖြင့် ဟိုမှလူတရားမရှိဘဲနဲ့လှူလို့ရပါဘူးရပါဘူးလူတရားကလည်းယတနာသုံးပါးသာသနာတော်နဲ့တွေ့ကြုံတဲ့အခါကျတော့အမတန်အကျိုးမကြီးဘူးလားဗျာပြောပါဗျာအေးပြန်ပြန်ပြီးတော့သတိရလေးဝမ်းသာလေးပြန်ပြီးသတိရလေးဝမ်းသာလေးပြန်ပြီးသတိရလေးဝမ်းသာလေးကုသိုလ်တွေကတိုးတိုးဘိန်ရောတုကတိန်ကတော့ဘိန်ရောနန္တတိတုကတိန်ကတော့တိုးဘွားတိုးဘွားတိုးပဲအလွန်အလွန်ကိုနှစ်သက်ရှင်လာရတယ် ဒါပါလဲဆိုတော့ဉာဏ်ပညာဥသိတာကိုပြောတာဟုတ်လားအဲ့တော့မြတ်စွာဘုရားအလုံးကဉာဏ်ပညာဥသိတဲ့အခါကျတော့ဘ누구မှမစားကြနဲ့ဒါတရသိမဟုတ်ဘူးစိတ်သိမစားနဲ့ရစားပြီးသားသူတွေအန်စိတ်တိုက်အန်တော့ဘ누구မှမသိကြအဲ့ဒါဉာဏ်ပညာကြောင့်မလားဆိုတော့မှန်ပါပါဘုရားဖြစ်လျက်ဘဝတွေမှာမြတ်စွာဘုရားအလောင်းတော်ဟာတတ္တဝါတို့ဉာဏ်ပညာနဲ့ကူညီခဲ့တိရစ္ဆာန်ဘဝရောက်လည်းဉာဏ်ပညာနဲ့ကူညီခဲ့ကပိစ္ဆတုံးကလည်းဒီတိုင်းပဲမြတ်စွာဘုရားအလောင်းတော်ဟာ ဗမာအောက်ကနေပြီးရှင်မင်းကနေပြီးတော့ဒီတရတိစားကျွန်တော်အကုန်လုံးဝိုင်းထားမြောက်တရတက်ပင်ပေါ်ရောက်လေးတင်များအနေနဲ့တရတိလည်းစားမယ်မြောက်သားလည်းစားမယ်အမြောက်တွေကိုကဲတင်ဖို့ဟိုးအဝေးယူခုံကတို့မြတ်စွာဘုရားအလောင်းလေဟိုးအဝေးယူခုံပြီးတော့ຫນွယ်ကျိုးတွေချက်ပြီးပြန်လာဒီကြတော့နည်းနည်းလေးလိုသွားတဲ့အခါကျခါမှချီတာကိုထဲ့မတွက်ဘူးဟိုးအပေါ်ထိမသွားနိုင်တန်လန်းကြီးဖြစ်ဒီမြောက်တွေကတော့ရိုးသေးသေးနဲ့သွားတာ ယေဝဒအလောင်းကတော့ဟိုးအမြင့်ကြီးတက်ပြီးတော့မှခုန်ချတယ်တအားခါကျိုးပြီးတော့အဆုတ်ဒီပါတွေကွာပြီးတော့မရှိမဆန်ခံပြီးတရားတာပေါ့ဖြစ်လျာဘဝမှာနှိမ့်ဆက်တာဒီဝိရအလောင်းဟုတ်လားအဲ့ဒီလိုအများအတွက်အသက်စွန့်ပြီးတော့နိနာခံခဲ့တာဟာနတ်လူမြမတတ္တဝါတွေအမှန်တရားသစ္စာတရားကိုသိဖို့အတွက်ဒါထုတ်ထိပ်ပြောတာပေါ့ဗျာဥက္ကဋ္ဌနီးလို့ခေါ်တာပေါ့စားပြီးလို့ ဒါနသီလသမထဘာဝနာကုသိုလ်ကောင်းမှုတွေရဖို့နတ်လူချမ်းသာနတ်ချမ်းသာဗြဟ္မာချမ်းသာနိဗ္ဗာန်ချမ်းသာဒါတိတ်ကြုံအကုန်လုံးပြောလိုက်ရလားအထွတ်ထိပ်ပြောလို့ရှိရင်သစ္စာတရားတွေသိဖို့အတွက်အမျိုးမျိုးအနစ်နာခံခဲ့ရအမျိုးမျိုးအသေးခံခဲ့ရဟုတ်လားပြိဿံဖြစ်တော့လဲအသေးခံရတာယသိဘဝတုန်းကလည်းခန္ဒီဝါရယသိတုန်းကလည်းပဲလက်တွေဖြတ်ခြေတွေဖြတ်နှာခေါင်းတွေဖြတ်နေဘက်တွေဖြတ်အကုန်ဖြတ်ခြေထောက်နဲ့ဆောင်းကန်းအသေးခံခဲ့ရတာဟုတ်လား အမှန်တရားတွေသိသိခြင်းလို့အဲ့ဒီအမှန်တရားတွေအောက်ကဉာဏ်ပညာရင့်ကျက်စေဖို့တခါတည်းတန်းပြီးတော့အရဟတမေအရဟတဖို့မရသေးတော့မဲ့ဉာဏ်ဖုန်ဉာဏ်မရသေးတော့လေမဲ့ဉာဏ်ဖုန်ဉာဏ်ရကြောင်းဉာဏ်ပညာတွေရင့်ကျက်ရင်မကောင်းဘူးလားဗျာအခုလောကမှာကြည့်ပါလားသူတော်ကောင်းတို့ဉာဏ်ပညာရှိတဲ့သူတွေဘွဲတွေရတဲ့ပုဂ္ဂိုလ်တွေဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကတက်တက်သာသာနဲ့လောက်ကင်စားတော့လို့ ညာမရှိတဲ့အခါကျတော့ထင်ထမ်းရတယ်ပေါ့တူပေါ့ရတယ်မလားအေးအဲ့ဒါမလို့လောကမှာဉာဏ်ပညာအရေးမကြီးဘူးလားဒီတရားတော်မှာဉာဏ်ပညာဆိုတာအဓိကကစီးပွားဥစ္စာအတွက်အဓိကပြောတာမဟုတ်ဘူးတကူအာနာအတွက်လည်းအဓိကပြောတာမဟုတ်ဘူးအချမ်းရံအတွက်လည်းအဓိကပြောတာမဟုတ်ဘူးယောဂီတို့ဉာဏ်စိုက်ထားပါဘာကိုအဓိကပြောမှထင်မဉဏ်ဘုံဉဏ်ရဖို့ အဲ့ဒါကိုတနည်းအားဖြင့်ကိလေသာတွေကိုပယ်တတ်နိုင်တဲ့ဉာဏ်ဖြစ်ဖို့လောဘဒေါသမောဟတွေကိုလေမှန်ပါဗျာဒုက္ခမှန်သမျှသူ့ကြောင့်ဖြစ်တာမလားမှန်ပါဗျာအမှန်တရားကိုမသိလို့ရှင်ဘသူတွေကြောင့်ဘသူတွေကြောင့်ဘသူတွေပါလို့လို့ဒုက္ခဖြစ်တယ်ဒါလို့ပြောကြတာမလားမှန်ပါဗျာအနေတိုင်းလေနေတိုင်းလို့ရည်ကြီးလေရည်ကြီးလို့အာအခုဆိုရင်လည်းအဆုံးယောဂကိုပိယောဂတွေထေရတိယောဂတွေကြောင့်ဘယ်နိုင်ငံစားခဲ့တာမျိုးမျိုးပဲပြောကြဒါလူလောကလူပဲပြောမှာပဲ တကယ်တကယ်ကြတော့ဒီကိလေသာကြောင့်ဒီခန္ဓာရဒီခန္ဓာရလို့ဒီဒုက္ခတွေတွေ့တာမလားမှန်ပါပါအဲ့တော့လက်တယ်ကိုရှာလိုက်တော့ကိလေသာဟာတရားခံပဲလောဘဒေါသမောဟလေဒီလောဘဒေါသမောဟမกินသေးရင်ခန္ဓာလည်းမกินသေးဘူးဒီလောဘဒေါသမောဟကိလေသာဝတ်ထဲမှာပါအဝိဇ္ဇာတဏှာဥပါဒံကိလေသာဝတ်၃ပါးအဲ့ကိလေသာဝတ်၃ပါးကြောင့်ကာမဝတ်၂ပါးသင်္ခါရကာမဘော အဲသင်္ခါရကမ္မဘဝကြောင့်ဟောမှာဝိပါကဝ၈ပါးဝိညာဏဥဒရဏဖသဝေဒနာဟောဟောဘကဇာတိသရမရဏဥပပတ္တိဘဝဟောအဲ့တော့ဒီဝတ်တရားဆက်ဇလပတ်လေကိလေသာကြောင့်ကံကံကြောင့်နာယုတ်ရှစ်ကားရှစ်ပါးဆိုတာခန္ဓာ၅ပါးပါပဲခန္ဓာ၅ပါးအချင်းဆုံးတော့နာယုတ်ပဲမလားမှန်ပါဗျာကိလေသာကြောင့်ကံကံကြောင့်နာယုတ်ကံကြောင့်နာယုတ်နာယုတ်ကြောင့်ကံ ဖန်မှန်ဖြစ်ပြန်ဤအလျော်ဇရပတ်လဲဟုတ်တယ်မလားအဲ့တော့အဓိကလက်တရားကိလေသာပဲအဲ့ဒီကိလေသာကိုကံနဲ့မပယ်နဲ့ထောက်ပံ့တော့ရဉာဏ်ပညာကောင်းမှုအတွက်ကံကအထောက်ပံ့ပေးတယ်တကယ်ကိလေသာကိုပါအောင်ကိုမအောင်လုပ်နိုင်တာဟာဉာဏ်ပညာတမ္မာဒိဋ္ဌိမဉဏ်ဖူဉဏ်နဲ့မှလုံနိုင်တယ်မိစ္ဆာဒိဋ္ဌိနဲ့ကတော့ပိုဆိုးသွားမယ်နော်အဲ့တော့ဉာဏ်ပညာအကောင်းမှသာလေ ဉာဏ်ပညာထက်မြက်မှသာကိလေသာကိုပါအောင်ပါတဲ့ပါနောက်တစ်ခါကုန်းအောင်ကိလေသာချုပ်ငြိမ့်ပြီဆိုလို့ရှိရင်ဟောကိလေသာကြောင့်ဖြစ်တဲ့ကံလည်းမချုပ်ဘူးလားချုပ်ပါဘူးဥပါဒာဏនិရောဓဟောကမ္မဘဝនិရောဓဥပါဒံချုပ်ပြီဆိုလို့ရှိရင်ဟောကံလည်းချုပ်တယ်ကမ္မဘဝនិရောဓဇာတိនិရောဓဟာဇာတိချုပ်ဇာတိချုပ်တယ်ဆိုဒုက္ခချုပ်တာပဲ အဲ့တော့အခြေခံကကိလေသာချုပ်ဖို့အရေးကြီးတယ်ဟုတ်တယ်မလားအဲ့ဒီကိလေသာချုပ်ဖို့အတွက်အမှန်ကိုအမှန်တိုင်းသိတဲ့ဉာဏ်ပညာမလိုဘူးလားဗျာအဲ့ဒီဉာဏ်ပညာရကြောင်းကိုမြတ်စွာဘုရားဟောထားတဲ့တရားတော်ဆရာတော်ကြီးတွေကပြန်ပြီးတော့ရေးထားတဲ့သူစီဥဘာဝိလိတိတာဉာဏ်ပညာဖြစ်ကြောင်း၈ပါးဟောတို့ဝိပဿနာကြတော့9ပါးပြောတယ် ဝေမြန်တန့်စင်ညီမြရှင်ထိုတွင်စိတ်ညွတ်ရာဉာဏ်မဲ့ရှောင်းကျင်ဉာဏ်ရှိရှင်ဆင်ញင်နေနေရာဉာဏ်ဖြစ်ကြောင်းမြခုနှစ်ပါးမိန့်ကြားထကထာဉာဏ်ဖြစ်ကြောင်းအဲ့ဒါကိုအာလဝကတုတ်တန်ကြတော့၄မျိုးဟောတယ်တတဟနောအရဟတံဓမ္မနိဗ္ဗာနပတ္တိယသုတ်တုတလပတိပညာအပ္ပမတောဝိသက္ခနော၄မျိုး တတ္တာတတ္တာနံပါတ်2တုတ်တုတာသောဝသတ္တရာကိုပြောတာနံပါတ်3အပ္ပမတ္တောနံပါတ်4ဝိသက္ခနောဟော၄မျိုးဖြစ်၈မျိုး9မျိုး၄မျိုးအဲ့ဒါကိုပဲသူတော်ကောင်းတွေပေါ့သူတော်ကောင်းတရားတွေနာကြ ရောကောင်းတရားတွေကိုပွားများအားထုတ်ဟောသုံးမျိုးနဲ့လည်းအကျဉ်းချုပ်တော်မူတယ်နောက်တစ်ခါထပ်ပြောဦးမယ်ယောနိတောပယောခာယောနိတောဆိုယောနိတောမနတိကာရနှလုံးသွင်းမှန်ရပယောကလုံးဝဝိရိယနဲ့ကြိုးစားရနှလုံးသွင်းမှန်မှန်နဲ့ကြိုးစားရဉာဏ်ပညာရရှစ်ပါးခုနှစ်ပါးလေးပါးသုံးပါး နှစ်ပါးရောက်သွားပြီနော်တမျိုးတည်းပြောอ่ะမြတ်စွာဘုရားပိတ်ဆုံးပါမှာခဲ့လေအေးအပမဒိနဘိခဝေတံပါတိထာပိဋကသုံးပုံအကုန်လုံးရဲ့အချုပ်ကအပမာရပညာရှိတတိဖြစ်ခဲ့ဘုဟုတ္တပညာတွေတော့ရှိတယ်တတိလွတ်တတ်တယ်နော်ရောမှန်ပါပါမြတ်စွာဘုရားအချုပ်ကိုဟောအပမာဒအပမာဒဆိုရိုးရိုးတတိမဟုတ်ဘူး မိစ္ဆာတတိတမ္မာတတိမိစ္ဆာတတိရေလို့ချက်ချက်တော်တတ်တတ်တော်မပြောဘူးတမ္မာတတိတမ္မာတတိလို့သုံးလိုက်ဒါသူနဲ့ဆန့်ကျင်မဲ့မိစ္ဆာတတိဖြစ်ရတမ္မာတတိကာယဝိညာစိတ်ဓမ္မတတိယတနည်းအားဖြင့်ဒါနာပြုဖို့သီလဆောက်တည်ဖို့သမထပွားဖို့ဝိပဿနာပွားဖို့တတိယတမ္မာတတိဟိုဘက်ကသာဝနေရေးကိလေသာရေးတွေတတိယသာတတိယသမိတတိယပစ္စည်းတတိယအာ ရွှေတွေမျိုးတွေတရိယာလောကကြတော့ခင်နဲ့မင်းနဲ့သူတွေတရိယာအစိတ်ဆိုးတဲ့သူတွေတရိယာအဲ့ဒါကြတော့မောဟနဲ့ရှင်သွားတယ်လောဘဒေါသပါတဲ့အတွက်မောဟနဲ့ရှင်သွားတယ်နိဗ္ဗာန်ရောက်ကြောင်းမဟုတ်ဘူးအဲ့တော့တမာတတိမဟုတ်ဘူးကာယဝရဏစိတ်ဓမ္မကိုရှုမှတ်ပွားများတာရဲ့ဒါနသီလဘာဝနာတရိယာတမ္မာတတိမဂ္ဂင်၈ပါးထဲမှာပါတယ်လေအဲ့တမ္မာတတိကိုလည်းပဲနှစ်ပိုင်းပြောလို့ရတယ် အားနည်းတဲ့တတိအားကောင်းတဲ့တတိအားနည်းတဲ့တတိကိုအပ္ပမတောလို့သုံးတယ်အပ္ပမတောခုနတော့ကအလောဘကသုတ်တန်ထဲမှာတတဟနောအရဟတံဓမ္မနိဗ္ဗာန်ပတ္တိယသုတ်တုတာလပတိပညာအပ္ပမတောအပ္ပမတောဝိသကနောအပ္ပမတောဆိုတာအားနည်းတဲ့တတိဒါမင်းက तू ကအစပြောတာသူ့ကိုပယ်လို့မရဘူး စတင်အားထုတ်တဲ့အခါမှာပညာမလာသေးဘူးတတိကြိုးစားဟုတ်လားကြိုးစားတော့ပုဂ္ဂလဗျာပါဒတတိလို့ခေါ်တယ်အဲ့တတိပုဂ္ဂိုလ်ကနေအားဆိုင်ပြီးကြိုးစားတတိအားမကောင်းသေးဘူးဒါကိုပြောတာအဲ့ဒီကနေကြိုးစားရင်ကြိုးစားရင်ကြိုးစားရင်အားကောင်းလာတဲ့အခါကျတော့တတိပဋ္ဌာန်မှာကျဘလို့သုံးလဲဆိုတော့တတိမာလို့သုံးတယ်ကာယကာယ ानु ပတိဝိဟရတိအာတာပိသမဇာနောတတိမာ ဝိနည်းလောကေဘိဇာဒေါမနတံဝေဒနာတုဝေဒနာနုပတိဝိဟရတိအာတာပိသမသာနောတတိမာဝိနည်းလောကေဘိဇာဒေါမနတံစိတ်တေစိတ်တ ानु ပတိဝိဟရတိအာတာပိသမသာနောတတိမာဝိနည်းလောကေဘိဇာဒေါမနတံဓမ္မေတုဓမ္မ ानु ပတိဝိဟရတိအာတာပိသမသာနောတတိမာဝိနည်းလောကေဘိဇာဒေါမနတံတတိမာဆိုတာကိုပြောကြတယ် အားကောင်းတဲ့တတိဓမ္မဖြာပါရတတိတတိမှာတတိပဋ္ဌာန်ကြတော့ဒီလိုသုံးတယ်တို့တမေယောကြပြောတဲ့အခါကျတော့အပမာဒအပမာဒရတောဘိက္ခုပမာတိဘယဓာတိဝါအဘဘောပရိဟာနာယနိဗ္ဗာနသေဝတန်တိကေအပမာဒရတော မမေ့မလျော့မပေါ့မဆသတိတရားမြဲခြင်း၌သတိအားကောင်းခြင်း၌မွေ့လျော်တော်ဝိจิတန်ကြီးလေးမှတ်တာကိုပြောတာမဟုတ်ဘူးနော်မှန်ပါဗျာဝိจิတန်ကြီးစိတ်ကူးရမှထအလုပ်တာတော့သတိမှမဟုတ်ဘူးအပမတာလည်းမဟုတ်သေးဘူးဒါတမယိုးကြအပမတော်တော့ပဲရှိတယ်ဟလားတို့ပစ္စည်းလိုပေါ့အညံသာအလတ်သာကောင်းသာ ဒါလည်းပိုကောင်းတဲ့အကောင်းစားအကောင်းဆုံးသို့သွားတယ်မလားအဲတတိမှလည်းအဲ့ဒီတိုင်းပဲတခါတည်းမှစိတ်ကူးရလို့ထလုပ်တဲ့ဘာဝနာအမတန်အားနဲ့ကောက်ရိုးမိဘာဝနာလို့ခေါ်တယ်မဉ္ဇဉ်ဘုံဉ္ဇဉ်နဲ့အဝေးကြီးပဲတမထဆိုတော့သိတိမဟိတိနဲ့အဝေးကြီးအဲ့ဒါသမယောကြလူများလုပ်တဲ့များဆုံးလုပ်တာအဲ့လောက်ပဲလုပ်စိတ်ကူးရမှာထားတယ်တရားကိုမယုံသေးမလေးစားကြဟဟလားအဲ့တော့တတိအားကောင်းမှ အာမကောင်းဘူးအမြဲတမ်းကြိုးစားနေရချိန်မရွေ့နေရာမရွေ့ဣရိယာပုတ်မရွေ့အလုံးမရွေ့ဘယ်အချိန်မဆို့ဘယ်ဣရိယာပုတ်မဆို့ဘယ်အလုံးမဆို့ဘယ်နေရာပဲဖြစ်ဖြစ်နေရာလည်းမယုတ်ဣရိယာပုတ်လည်းမယုတ်ချိန်လည်းမယုတ်အလုံးလည်းမယုတ်အမြဲတမ်းရှုမှတ်ပွားများနေတယ်တတိဟာအကောင်းတတိမှာတတိအကောင်းလာတဲ့နောက်ကသမာဓိပညာလိုက် အဲ့ဒါကိုပဲအပမာဒမမေ့မလျော့မပေါ်မဆတတိအကောင်းတဲ့တတိအဲ့လိုတတိမျိုးနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်နဲ့ဤသွားတယ်ဒါပြောတာအဲ့တော့ဒီနေရာမှာယောနိတော်ပယောကနှလုံးသွင်းမှန်မှန်နဲ့လုံလာဝရိယနဲ့ဂျူသာဒါကနှစ်ချက်ခုနတတိဆိုတာတစ်ချက်ထဲပြောတာဟုတ်လားယောနိတော်ပယောကဆိုတာနှစ်ချက်ဉာဏ်ပညာရကြောင်းနေပြောနေတဲ့သူတော်ကောင်းဉာဏ်ပညာရကြောင်းတစ်ချက်ကပါပါလိမ့် အပမဒအပမတောအစရတယ်သူတော်အပမဒတမ်းမရဘူးအပမတောဆိုတာကြိုးစားပြီးတော့ရှုမှတ်ဟောင်းနဲ့ပိန်နဲ့ထိုင်နဲ့တီးတယ်အရံဘုဒ္ဓဆိုလဲအရံဘုဒ္ဓစသည်အဖြစ်အာပြေကြီးရွတ်တဲ့ပြေကြီးဆက်တုပ်ရွတ်ပါများတော့မှကျွမ်းကျင်လာတယ်အဲ့ဒီလိုကြိုးစားပြီးတော့ပုဂ္ဂိုလ်အားနဲ့စိုက်ရွတ်တာအပမတောပုဂ္ဂလဗျာပါဒတတိလို့ခေါ်တယ် အဲ့လိုရင့်ကျက်ရင့်ကျက်အာထုတ်အာထုတ်အာထုတ်အာထုတ်အာထုတ်လာရင်လည်းအားကောင်းလာတဲ့အခါကျတော့မှအားကောင်းတဲ့တတိဖြစ်လာတတိမာသို့မဟုတ်အပ္ပမာဒအဲ့ဒီတတိအားကောင်းတဲ့တတိကိုလက်လွတ်မခံဘူးအမြဲတမ်းယရဏတကယ်ဗရမယပြည်တံဗရမယကဲ့သို့သိသိရှားရှားသိမ့်ထားတယ်အမြဲတမ်းရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်ဟာတမာတိပညာလိုက်လာဒါကြောင့်မလို့တတိဟာဉာဏ်ပညာရာကြောင့်နိဗ္ဗာန်ရောက်ကြောင်း အပမာဒောအမတံပဒံမမေ့မလျော့မပေါ်မစတတိတရားမြဲခြင်းဟာတတိဟာအာကောင်းခြင်းဟာနိဗ္ဗာန်ရောက်ကြောင်းပဲတဲ့ပမာဒောမစ္ဆုနောပဒံမေလျော့ပေါ်စခြင်းဟာအဖန်မှန်တည်ကြောင်းပဲတို့တို့လေးရနှမျိုးတဲ့နော်မမေ့မလျော့မပေါ်မစသတိတရားမြဲခြင်းအခြေခံပြောမယ်ဆိုဒါနပြုဖို့မမေ့တာအခုမမေ့လို့ဒါနတွေပြုကြတာပေါ့ဟုတ်တယ်မလား သီလစောင့်တည်ဖို့မမေ့တာသမထဝိပဿနာပွားဖို့မမေ့တာအဲ့ဒီမမေ့တဲ့တတိဟာနိဗ္ဗာန်ရောက်သောဒါနပြုဖို့မေ့တာသီလစောင့်တည်ဖို့မေ့တာသမထပွားဖို့မေ့တာဝိပဿနာပွားဖို့မေ့တာအဲ့ဒါဟာအဖမ်းမှန်တရားကြောင့်ဖမ်းမှန်တရားကြောင့်ဆိုတော့ဖမ်းမှန်အိုးရကြောင့်ဖမ်းမှန်နာရကြောင့်အဖမ်းမှန်ပိုးကောင်နေနဲ့တွေ့ကြောင်းပေါ့ဗျာဟုတ်တယ်မလားလူပိုးအောင်နဲ့တွေ့နေမလားဟဲ့နှာခေါင်းတွေပိတ်ထားရတယ်လေ နှာခေါင်းနဲ့ပိတ်တာပုံကောင်တွေ့မှာဆိုလို့အဲပိတ်တဲ့ကြားတွေကတွေ့တာပဲဟဲ့လားဝမ်ယောဂဖြစ်တော့လည်းပဲဝမ်ယောဂရှောင်းညရှားကြတယ်အမဲ့လွန်သီးမစားပါနဲ့ပါညာအိုက်တည်းသွားတာပဲတခါတည်းအမျိုးမျိုးပဲယောဂဝေဒနာတွေဖြစ်ဘူးလားဗျာအဲ့ဒါခန္ဓာရလို့မလားတော့အဲ့ခန္ဓာရတာကိလေသာကြောင့်ရတာမလားအဲ့ကိလေသာဘာကြောင့်တောင်းညံ့လဲမေ့လျော့ပေါ်စားတယ်ရှုမှတ်ပွားများဖို့ကြတော့မေ့ကြတယ်ပေါ့ဗျာလူတွေများသောအားဖြင့်ကြည့်ပါလားအပျော်ပါဆိုရင်ရှေ့ရ ဟုတ်တယ်မလားအပျော်ပါဆိုလို့ရှိရင်ဟိုတုန်းကတော့ပွဲဒီပါလေးပျော်ပါတော့အခုကတော့ကိုခန္ဓာမှာကိုကြိတ်ပြီးတော့ပျော်ပါလို့ဗီဒီယိုတွေဖုန်းတွေကိုပြောတာအဲ့ဒီအပျော်ပါလုပ်နေတဲ့အခါကျတော့ကောင်းမြတ်တဲ့သတိတွေမမေ့ဘူးလားမေ့ပါဘူးငါတို့ကကြည်နိုင်တာပဲဆိုမကြွားနဲ့အဲ့ဒါနိဗ္ဗာန်ရောက်တော့မဟုတ်ဘူးဒုက္ခရောက်တော့မလားဟုတ်တယ်မလားမှန်ပါပါကြည့်မဲ့ကြည့်ကိုယ်ခန္ဓာကိုကိုကြည့်မကောင်းလားမှန်ပါပါ ကိုယ်ခန္ဓာကိုယ်ကြီးမှာပူတာတွေအေးတာတွေနာတာတွေကျင်တာတွေကြိုက်တာတွေခဲတာတွေလောဘတွေဒေါသတွေမောဟတွေစသည်အားဖြင့်ဩခန္ဓာကိုယ်ကဒီလိုဖောက်ပြန်နေပါလားဒီလိုနှိမ့်ဆက်နေပါလားဒီလိုပြောင်းလဲနေပါလားမှန်တရားတွေမသိနိုင်ဘူးလားဗျာအဲ့လိုမှန်မှန်ကန်သိတာဉာဏ်ပညာပေါ့ဗျာအဲ့ဒီဉာဏ်ပညာရတော့ဉာဏ်ပညာကိုတုံးစေတဲ့အဝိဇ္ဇာတစ်ဖြည်းဖြည်းရော့မသွားဘူးလားရော့ပါဘူးအမှန်တိုင်းသိတာကဝိဇ္ဇာအမှန်တိုင်းမသိတာက အဝိဇ္ဇာအဲ့တော့ဝိဇ္ဇာညာရလိုက်အဝိဇ္ဇာရော့နေထွက်လာတော့အမှောင်တွေပြောက်သွားတယ်မလားတော်အောင်အဲ့တော့တတိရေးမကြည့်ဘူးလားဗျာအဲတတိရေးကြည့်တယ်ဒါတဏီဟောဒီတဏီရဲ့နဲ့မလုကြမှာဆိုလို့နှစ်နည်းပြောတယ်ယောနိတော်ပယောခနှလုံးသွင်းမှန်ပါသေးတဲ့လုံလဝရိယနဲ့လည်းကြိုးစားပါတဲ့တတိယတော့ပါပြီးသားပေါ့ဗျာနှလုံးသွင်းမှန်ပါသေးတဲ့ယောဂီတို့ နှလုံးသွင်းမှန်ပါသေးမှတ်တယ်မဲ့ဆိုလွယ်သလိုလိုပဲဖြစ်တယ်နော်ယောဂီနှလုံးသွင်းမှန်ရမယ်ဥပမာဆိုပါတော့လူတရားတန်းရာရှိလူတရားတန်းရာရှိတာနောက်မှနောက်မှဆိုရင်နှလုံးသွင်းပါဖြစ်သွားမှန်ပါဗျာအဲမှားသွားအဲကိုယ့်အကောင်နေတဲ့နေတဲ့၅ပါးသီလစောင့်လို့မရဘူးလားဗျာရပါပါဗျာဟာမစောင့်နိုင်ကွာမအားသေးဘူးဘာညာဆိုနှလုံးသွင်းပါဖြစ်သွားမှန်ပါဗျာမှားသွားတော့ဒါနသီလကုသိုလ်မရဘူးဗောဗျာ သွားရင်လာရင်နဲ့နေရင်ထိုင်ရင်နဲ့နောက်ပိတ်ဆုံးအပေါ်အပါသွားရင်နဲ့တော့မှပဲဘာဝနာပွားလို့မရဘူးလားဘာဝနာပွားလို့ရတယ်ဟံဘုံတော့ဟံဘုံတော့ဘုံတော့ဘုံတော့ဘုံတော့ဘုံတော့ဘုံတော့ပွားလို့မရဘူးလားဗျာပတိကိုင်မပွားလို့ရတာမဟုတ်ပတိမပါလဲပွားလို့ရတယ်ဆိုတော့တတိယအရေးအတွက်သိအောင်လုပ်ရတာလေကိုတွားလာနေတဲ့နေရာတွေကပတိပဲကင်လို့ရမလဲဟုတ်တယ်မလားအဲ့တော့ဘလို့နေနေခမင်းစားရင်လည်းပွားလို့မရဘူးအဲမှာယောဂီအကုန်တင်ပေးထားတယ် ခမင်းစားရင်နဲ့စားရင်နဲ့အရဟံဘုံတော်အရဟံဘုံတော်နဲ့ဆိုင်ခမင်းလဲဝတယ်ကုသိုလ်လဲရကဲဘုံမတန်ဘူးလားဗျာဟုတ်တယ်ဝိပဿနာရှုပြီးတော့စားမယ်ဆိုလို့ရှိရင်ခမင်းလဲဝတယ်ဉာဏ်ပညာလဲရကဲအခုတရားနာတယ်တဲ့တရားနာတာကုသိုလ်ရပြီးသားပဲတရားနာတယ်ဆိုတဲ့လူကြတန်းညပိကြကန်းညရိုးသေးသေးနဲ့ရှ िख ိုးကြကုသိုလ်မရဘူးလားဗျာရပါပါတရားနာတဲ့အခါမှာစာလေးနဲ့မှတ်တာဉာဏ်ပညာရာကြောင်းတွေဟောသွားတယ်တစ်ကတာနှစ်ကတာသုံးကတာလေးကတာစသည်အဖြစ် ဟောပြန်ပြီးတော့နှလုံးသွင်းကြည့်ဉာဏ်ပညာမတိုးတက်ဘူးလားတိုးတက်ပါဘူးအဲ့ဒါဘယ်သူပဲဟောဟောသူတော်ကောင်းလို့စာအုပ်လေးတွေဘောပင်လေးတွေပါနှုတ်တရားစာတလုံးနဲ့အများသောဖြင့်မဉ္ဇဉ်ဘုံဉဏ်နိဗ္ဗာန်ရောက်ကြောမဟုတ်တဲ့ဟာကြတော့မှတ်ပါတယ်တင်းနဲ့သုံးလေးတွေရှုပ်ချက်ကနေဟုတ်တယ်မလားအိမ်မက်တွေမှားတာနဲ့တယောက်နဲ့တယောက်ပြောရတာနဲ့အဲ့ဒါတွေဒုက္ခရောက်မဲ့ဟာတွေအဲ့ဒါဖះကြိုက်တဲ့ဟာမဟုတ်ဘူး လောင်းကစားဘုရားကြိုက်ပါကြောက်ပါဗျာမကြိုက်မလုံးနဲ့သူတော်အောင်တော့ဟဟလားဘုရားကဝိပဿနာပွားတာကြိုက်ဆုံးပဲတဏ္ဍာကလွတ်မြောက်ဖို့လေသူတော်အောင်အဲဘယ်ဆရာတော်ဟောဟောကိုရင်လေးပဲဟောဟောသီလရှင်ပဲဟောဟောတရားဟာတရားပဲပုဂ္ဂိုလ်နဲ့မဆိုင်ဘူးနော်သူတော်အောင်အဲအော်ဒီလိုဇနာကိုဒီလိုပြုရတယ်ဟာသီလကိုဒီလိုစောင့်ကြည့်ရဟာသမထဒီလိုပွားဟာဉာဏ်ပညာရာကြောင်းနေရာဒါတွေဒါတွေအနောက်ပြန်နှလုံးသွင်းရ ပြန်နှလုံးသွင်းတော့စိန်တာမယဉာဏ်ဖြစ်တယ်သူတော်ကောင်းကိုတရားနာရင်လည်းသိတာကသုတမယဉာဏ်လို့ခေါ်တယ်။ဩဉာဏ်ပညာရာကြောင်းတွေဟောနေတယ်။ဟောအပမာဒတဲ့ယောနိသောမနတိကာရနဲ့ပယောဂတဲ့အခုတော့မှတ်မိတာပေါ့။ရေးမထားရင်နောက်မေ့မသွားဘူးလားဗျာ။အဲမေ့သွားတော့ဉာဏ်ပညာမတက်ဘူးပေါ့ဗျာ။ဉာဏ်ပညာဆိုတာ ဒလဇက်ကိုတခါလေတိတိတိတဲ့တိတိတဲ့တိတိတဲ့တိတိတဲ့တိတိတဲ့တိလို့သွားမှာမလားနောက်ပိတ်ဆုံးကြတော့အတိကံကုန်တဲ့အခါကျလောဘဒေါသမောဟတွေအကုန်ချုပ်အဲ့ဒီအတိဉာဏ်ပညာနဲ့ကိလေသာတွေကိုပယ်ရမှာဒါနသီလရိုးရိုးလေးနဲ့ပယ်လို့မရဘူးနော်တော်ကောင်းဒါနသီလအထောက်ပံ့တော့ပေးတယ်ထောက်ပံ့ပေးတယ်လုံးဝမှာပဲသို့တော်လည်းပဲကံတရားကနေပြီးတော့ကံကုသိုလ်ကောင်းမှုကံတက်တက်လုံးယုံနဲ့ကံမရသေးဘူးမညံပုံရအောင် ဉာဏ်ပညာစူးစောင်းပြီးဝိပဿနာအားထုတ်လို့မှရမှာတို့ကောင်းဟုတ်လားတို့ကောင်းတို့ဘယ်အလုပ်ပဲဖြစ်ပေါ့ဗျာခြံသမားတွေခြံလုံနေတယ်ခြံသမားဖြစ်တိုင်းခြံကျွမ်းကျင်တာမဟုတ်ဘူးဟုတ်ရလားမှန်ပါပါခြံသမားတော့ခြံသမားပဲကိုမဆိုင်တတ်ဘူးခြံသမားတော့ခြံသမားတော့အမိခံထားတာပဲတက်တိုင်းမကူးတတ်ဘူးခြံသမားတော့အမိခံထားတာပဲမြေကြီးမဆက်တတ်ဘူးခြံသမားတော့အမိခံထားတာပဲကြကြနာနာပေါက်တူးကိုကြွမ်းကြွမ်းကျင်မပေါက်တတ်ဘူးခြံသမားအမိခံထားပြီးနှိအောင်မထိုးတတ်ဘူးကဲ လောကီနဲ့ပတ်သက်တဲ့ဉာဏ်ပညာတွေတော့မလိုဘူးလားဆိုတော့မလိုပါဘူးချန်သမားတဲ့တောစုတောင်သားတဲ့နှိမထိုးတတ်ဘူးတဲ့သွားရောဟုတ်တယ်မလားအဲနှိတော်မထိုးတတ်ဘူးတဲ့သွားပါလေရောအဲ့ဒါအဲ့တော့နေရာတကာမှာဉာဏ်ပညာအရေးကြီးတယ်ဒါတော့တာဟုတ်လားအဲ့တော့မညံဘုံညာနိဗ္ဗာန်ရဖို့ကြတော့ဉာဏ်ပညာပို့ရင်းကြည့်လားဗျာရကြည့်ပါဗျာတုတ္တမယဉာဏ်နာလဲနာဖလက်ဖမှန်လဲမှတ်ထားမှတ်ထားတော့မှထက်ခါထက်ခါထက်ခါတော့ဩ ဒီလူကဒီလိုပြောတယ်ဟိုဆရာတော်ကဒီလိုဟိုဆရာတော်ကဒီလိုပြောတယ်အဲ့နှစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့မှဩဒီလိုယူရမှာကိုမိလိနာမင်းကြီးကစာရီဖတ်ပြီးတော့သူလည်းစာဖတ်တာတတ်တာပဲအကုန်လုံးပိဋကသုံးဒါပေမဲ့လို့ तू ကယဟန္တာမဟုတ်ဘူးမိဖုရားတွေနဲ့နေတာဟိုကရှင်နာကဒိနာကယဟန္တာအဲသူဓမ္မမရှင်းမှုဖြစ်နေတယ်မြတ်စွာဘုရားဟောတာပဲတဲ့အင်္ဂါ၅ပါးနဲ့ပြည့်စုံတာအလှအမတန်အကျိုးကြီးတယ်မြတ်စွာဘုရားဟောတယ် အလူကံပုံကိုယ်တွေကိုတိလသမารိပညာပြည့်စုံတဲ့ပုံကိုယ်တွေကိုတစ်ဆင့်နဲ့တစ်ဆင့်မြင့်ပြီးတော့အကျိုးကြီးတယ်ဘုရားဟောတာဝိသေယဒါနကိုပြောတာဒီဘက်ကလည်းပါရီမြောက်တဲ့ဒါနကြတော့အလူကံတစ်ကြိမ်လေးခွေတော်ပါတယ်ခွေလူလည်းအကျိုးရှိတာပဲပါရီမြောက်တာပဲအဲ့ဒါလည်းဘုရားဟောတာဘုရားဟောတာနှမျိုးဖြစ်နေတယ်ရှင်ပြရတယ်တခုမှရင်တခုမမမမဦးတယ်မှားမယ်အဲ့ဒါရှင်မဘယ်ဟာမှန်လဲတဲ့မိလိန်ကမင်းကြီးကမေးတာသူလက်စာတတ်ပဲနားလေဒါမင်းလည်းလို့ဟောထားတာကို ဒါကဘာကိုဆိုလိုတယ်ဒါကဘာကိုဆိုလိုတယ်မပိုင်းခြားနိုင်ဘူးဘာဖြစ်လို့မပိုင်းခြားနိုင် तू ကကိလေသာထူပြောတဲ့ပုဂ္ဂိုလ်မလားမှန်ပါပါရှင်နာကသေနာကယဟန္တာလေဟုတ်တယ်မလားအဲ့တော့မြတ်စွာဘုရားဟောထားတာနှစ်ခုသလုံးမှန်တယ်အခုမှမမှားဘူးအလူကံပုဂ္ဂိုလ်ရွေးချယ်ပြီးတော့လူရမယ်ဝိသေယဒါနဆိုတာတရားတရားအားကောင်းတဲ့ပုဂ္ဂိုလ်တူတဲ့ဟောထားတယ်တရားတော့အားကောင်းတယ်သူကဉာဏ်ပညာမလိုက်နိုင်ဘူးတရားတော့အရင်ကောင်းတယ်ဟုတ်လား ဉာဏ်ပညာအိဋ္ဌဒုက္ခအနတ္တခန္ဓာကိုယ်ရှုပါဆိုမရှုချင်တော့ရှုလည်းမရှုနိုင်ဘူးရှုလည်းမရှုဘူး तू ကလှူမယ်တမ်းမယ်နာသမီးနာသားဖြစ်မယ်ဖြစ်လျာဘုရားဥစ္စာပေါ်မယ်ရုပ်ချောမယ်အဲ့ဒါပဲသဘောကျအဲ့ဒီပုံကောမျိုးအကျိုးကြီးတာကိုပဲဟောပေးရပါရမီရောက်တဲ့ဒါနသွားဟောသူမကြိုက်ဘူးအချို့နားလည်းမလဲဘူးဟုတ်တယ်မလားအဲ့တော့မြတ်စွာဘုရားရွှေဉာဏ်တော်ကြီးနဲ့သူနဲ့တင့်တော်တာကိုဟောရတယ် ဥမာခလေးလေးကာယိခဝေဒံကို10တန်းစာတွေသွားတင်ပေးလို့ရပါခလေးခလေးနဲ့ပတ်သက်တဲ့ကာယိခဝေပဲပြောပေးမှ तू နားလည်မှာ तू ကတဆင့်တက်ရအောင်မလေးမူလာတန်းကနေအလေတန်းအလေတန်းကနေထက်တန်းတို့သွားမှာမလားဟောဘုရားအလောင်းနေပစ္စည်းမဘုံဝိကတွေယဟန္တာဖြစ်မဲ့ပုံကိုဒီကာယိခဝေပြောနေကြမလို့ဘူးတိမိသားတွေဒါတွေကဟုတ်တယ်မလားကြုံတဲ့နေရာမှာဘုရားယဟန္တာမှမဟုတ်ဘူးခွေးပဲဖြစ်ဖြစ်သူ့မှာဒုက္ခရောက်နေတယ် စေတနာပြက်ပြက်သားသားနဲ့လှူဝိမု ക്ത စာခီဝိမု ക്ത စာကနိဗ္ဗာန်ကိုရည်ရွယ်ရမယ်မိမိအကျိုးကိုမငဲ့ရသူတရားအကျိုးကိုငဲ့ရမိမိအကျိုးကိုမငဲ့ရဘူးဆိုတာကဥစ္စာပေါ်တာတို့ယုံယုံချောတာတို့ချမ်းရများအဲ့ဒါတွေကိုမငဲ့နဲ့ခွေးလူလို့ရှိရင်လူလူတော့တော့ပဲအကျိုးရှိမလဲဟုတ်တယ်မလားခွေးပဲတရိษံပဲရှိရှိမရှိရှိဘာတွေမြောက်တဲ့ဒါနကိုပြောတာနော်ဘဝတရားတို့ဘဝတစ်ထောင်လုံးမတတ်မှတ်နဲ့ ရရမရရမမျောလင်းဘူးအဲ့ဒါတွေသူဆင်းရဲနေခွေးပင်လေးကျွေးမဲ့လူမရှိဘူးလေလူတွေစားမဲ့ဟာသူ့မှာကျွေးမဲ့လူတွေအများကြီးပဲကျွေးမဲ့လူမရှိတာကိုစေရနာပြက်ပြက်သားသားနဲ့ကျွေးဘာမှမျောလင်းကြမထားဘူးဒီခွေးလေးကျွေးလို့ဘဝတရားပဲကောင်းကျိုးချမ်းသာရမယ်ဘဝတရားတွေဘာလဲမလို့မပေးပေးပေးပေးသူဆင်းရဲတဲ့ဘဝကနေလွတ်မြောက်ပါစေမွန်မြတ်ဘူးလားဗျာအဲစေရနာမွန်မြတ်တယ်အဲ့ဒီစေရနာဘာနဲ့ရှင်ညံနဲ့ရှင် အဲ့ဒီဉာဏ်ကိုလွတ်လွတ်စွန့်ကြဲတာလို့ခေါ်တယ်လွတ်လွတ်မုဒ္ဒစာခလွတ်လွတ်ဘာလွတ်တာလဲတဏှာဒိဋ္ဌိတို့မှလွတ်ဖြစ်လျာပြန်ပြီးအကျိုးပေးတာကိုမျှော်လင့်တဏှာမပါဘူးလားပါပါဗျာဘသူအတွက်လဲငါအတွက်ဒိဋ္ဌိမပါဘူးလားပါပါဗျာဒိဋ္ဌိတဏှာပါတယ်ဒိဋ္ဌိတဏှာမပါငါအတွက်လည်းမလို့ကျိုးပေးခြင်းပေးမပေးခြင်းနေသူချမ်းသာပြီးရော ဘုရားအလောင်းတွေရဲ့ဌာနကိုပြောတာဆိုတော့ကောင်းလို့သူ့နေရာနဲ့သူသုံးရတယ်ပေါ့ဗျာဟုတ်တယ်မလားအကျိုးကြီးဖို့အချိန်နေပြင်အကျိုးကြီးတဲ့ဌာနသုံးအာကိုမှနေရာတကလိုက်လူကံပုဂ္ဂိုလ်တွေလိုက်ရွေးချယ်ရှာလို့မရဘူးလေဒီခါလေးကြည့်ဒုက္ခရောက်နေသရောင်းသားလဲလူရင်လူကမခွေးလဲလူရင်လူကဒါလို့မလားအဲ့တော့မျက်နာကြီးငယ်မလို့ဘလူးစားစားသူတော်ကတော့မွေးငါးတွေကြွေးတာမလားစားစားကျင်တဲ့လူစားဘလူးလာစားစားတရိษံမှာစားစားစားကျင်တဲ့လူစား မုဒ္ဒစာကလွတ်လွတ်ဘာမှမျောနှင်းကြမထားဘူးဒီတန်ត្រာဝဆင်းရဲကလွတ်မြောက်ဖို့ဒါပဲတန်ត្រာဝဆင်းရဲကလွတ်မြောက်ခြင်းဒိဋ္ဌိတဏကလွတ်အောင်ရင်ကြိုးစားရတယ်သတော်ငါလူတာငါလူထားလိုက်အဲ့ဒါယင်းထဲမှာပြောတာသတော်ဟုတ်လားဘယ်အတွက်ညာအတွက်ဟာတစ်သေးဖြစ်ဖို့ဟာအာရှင်မြဖြစ်ဖို့မလိုချင်ဘူးအဲ့ဒါတွေဘာမှမလိုချင်ဘူးအဲ့ဒါတွေဒုက္ခတွေပဲလွတ်မြောက်တဲ့ရှင်ရခသိန်းလွတ်တဲ့နိဗ္ဗာန်အတွက် ခွေးပဲဖြစ်ဖြစ်တရောင်းသားပဲဖြစ်ဖြစ်ဟာရမအယတမဖြစ်ဖြစ်သူကသူရဲ့သူရဲတော့တာသူတိုင်းနဲ့သူကကိုလူလားကိုဒါနပဲအဲ့ဒါကြတော့ဉာဏ်ပညာကြီးမားတဲ့ဗုဒ္ဓဇေယိုက်သမားတွေကြတော့အဲ့ဒီပါရီမြောက်တဲ့ဒါနကိုဟောရတယ်မြတ်စွာဘုရားလေပါရီမြောက်တဲ့ဒါနကိုဟောတာလေဘုရားပဲဝိသေယဒါနလို့ခေါ်တဲ့ရွေးချယ်လူအားမဲ့တရားကိုဟောတာလေဘုရားပဲအဲ့ဒါရှင်နာကလေးကရှင်ပြမိလင်နာမင်းကြီးမခွဲနဲ့စာအုပ်ထဲမှာတော့တွေ့တာပဲဒါလည်းဘုရားဟောတာ ဒါလည်းဖရာဟောတာဟာဒါကြီးကဆန့်ကျင်ပဲကြီးဖြစ်နေတယ်ဟိုဘက်ကတော့ဒီလသမာဓိပညာကြီးတာကိုရိုးရမှာဒါကြတော့ခွဲပဲလူလူဆိုတော့နှမျိုးဖြစ်မယူတတ်လို့ရှိရင်တွေ့ဝေသွားတတ်တယ်ဟုတ်တယ်မလားယူတတ်တဲ့အခါကျတော့သူ့နေရာနဲ့သူပဲကြီးတဲ့သူတို့ကြီးတဲ့သူလှူလိုက်ဟာမြင်လို့ရှိရင်လည်းရှိတဲ့သူလှူလိုက်စေတနာပြတ်ဖို့အရေးကြီးတယ်ဒါပြောတာဟုတ်လားအဲ့ဒါဘာလဲဆိုတော့ဉာဏ်ပညာမလားဆိုတော့ဉာဏ်ပညာအရေးမကြီးဘူးလားဗျာနံပါတ်1ကအပမာဒ နံပါတ်1ကယောနိသောနဲ့ပယောကနံပါတ်3သူတော်ကောင်းတွေကိုမိဝဲစိကပါတပုရိဒတန်သေးဝနံပါတ်2သူတော်ကောင်းတရားတွေကိုယုံသေးသေးမှတ်မှတ်သားသားနာပါတတ္ထမတဝနနောက်တစ်ခါလုံးလာဝရိယနဲ့ကြိုးစားအထုတ်ပါဓမ္မာနုဓမ္မပฏิပတ်တိဟောဘယ်နှချက်ပါလဲ၃ချက် မညာဖုန်ညာနိဗ္ဗာန်ဉာဏ်ပညာရာကြောင်းတွေပြောနေတာနော်တော်မှန်ပါဗျာဉာဏ်ပညာရာကြောင်းဆိုတာနိဗ္ဗာန်ရောက်ကြောင်းဉာဏ်ပညာရာကြောင်းဆိုတာအပေဒုက္ခမှလွတ်ကြောင်းဉာဏ်ပညာရာကြောင်းဆိုတာမြင်းမြန်းဆန်းဆန်းလူချမ်းသာပဲဖြစ်ရှင်မြင်ပဲဖြစ်ဖြစ်ဘယ်ဘဝပဲရောက်ရောက်ဉာဏ်ပညာထက်မြက်ပြီးတော့မြင်းမြန်းဆန်းဆန်းမညာဖုန်ညာရာကြောင်းသဗ္ဗောရိတတန်တေဝပညာရှိသူတော်ကောင်းတွေကိုရွေးချယ်ပြီးတော့မိဝဲစိကပ်ပါ တရားသမารိပညာကြိုးစားနေတဲ့ပုဂ္ဂိုလ်တွေပြောတာဟုတ်လားမှန်ပါပါတတ္တမသဝနာတငယ်ချင်းပေါင်းပေါင်းလို့မရဘူးစီးပွားရေးလူမှုရေးတော့တငယ်ချင်းပေါင်းပေါင်းอ่ะကျွေးတယ်ရှိကျွေးပေးတယ်ရှိပေးတခါလေအတူတူတောက်ဆရာရှိတောက်ပေါ့ဗျာဒါစီးပွားရေးအတွက်လုပ်တာဟုတ်လားတရားအတွက်ကအဲ့လိုလုပ်လို့မရဘူးတငယ်ချင်းပေါင်းပေါင်းလို့မရဆရာကိုတပြည့်အနေနဲ့ပေါင်းอ่ะရိုးရိုးသေးသေးမိဝဲစိတ်ကမှတရားရမှာမလားမှန်ပါပါအဲ ဒီတိုင်းတမယောကြလေခင်ယုံမယုံနဲ့ဆွေမျိုးလိုပေါင်းုံနဲ့မရဘူးတတမတဝနာသူတော်ကောင်းတရားတွေကိုရိုးရိုးသေးသေးမှတ်မှတ်သားသားနာပါနံပါတ်3ဓမ္မနုဓမ္မပฏิပတ်တိတရားကျင့်မှာဘယ်နှချက်ပါလိမ့်3ချက်4ချက်ပြောအောင်မယ်တတ္တာတုတ်တုတာအပမတောဝိသခဏအပမတောဝိသခဏလို့ပြောတယ်တူတူပဲတတ္တာရဲ့ သုံးသူတာရဲ့အပမတောရဲ့ဝိသကနောရဲ့တတ္တာယရဏသုံးဏကံကံရဲ့အကျိုးယရဏသုံးပါဟောတဲ့နိဗ္ဗာန်ရုံတရားတွေကိုတင်းနှစ်ကာကယုံကြည်ရယုံကြည်အောင်လေးလေ့လာရမယ်ပေါ့မလေ့လာရင်ယုံကြည်ပါမလားတော်အဲအခုဒါနဒါနကိုလေ့လာထားလို့ယုံကြည်လို့လှူပြစ်တာပေါ့ကိုလှူမရတာကိုပစ္စည်းဘလူမှလာပြီးတော့အတင်းအဓမ္မလှူခိုင်းလို့မရဘူးကိုစေတနာပေါ့လို့လှူတာ ဟုတ်တယ်မလားအဲ့ဒါတရားတရားအားကောင်းလို့လူဖြစ်တာမလားအဲ့ဒါဓမ္မဘုဟုတုဒအထိုက်လျောက်ရှိလို့လူဖြစ်တာဗောဗျာမရှိလို့ရှိရင်လူလို့ရပါမရှိပါဘူးဗျာအဲအဲ့ဒါမလို့တတ္ထာနောက်တစ်ခါတုတ်တုတာတုတ်တုတာဆိုတာတောဝသတ္တရာကိုပြောတာတောဝသတ္တရာနာခံလွယ်တဲ့ပုံကိုဖြစ်ရမယ်သူတော်ကောင်းတွေဆုံးမလို့ရှိရင်နာခံလွယ်ရမယ်နာခံလွယ်တယ်ဆိုတာ ဆရာပြောတာကိုရိုးရိုးသေးသေးလိုက်နာတဲ့တပည့်ဖြစ်ရမယ်ဒါကိုပြောတာဟုတ်လားဆရာဆိုတာကဘုန်းကြီးမှမဟုတ်ဘူးယောက်ျားလည်းဖြစ်ခြင်းဖြစ်မယ်မိန်းမလည်းဖြစ်ရင်ဖြစ်မယ်ခလေးလည်းဖြစ်ရင်ဖြစ်မယ်မင်း तू ကကိုယ့်တဲ့တိုင်ဆရာပဲလေဟုတ်တယ်မလားတရားဓမ္မတွေ तू နားလည်ထားလို့ရှိရင် तू ကအာတို့တို့ကျင့်ရတယ်တို့နှလုံးသွင်းရတယ်ပြောလို့ရှိရင်ရိုးရိုးသေးသေးနာခံအခုကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကတို့ရဲ့ဆရာပဲအမှတ်ဆက်မှတရားတဲ့မယ်အမှတ်ဆက်အောင်ကြိုးစားကြ ဆရာတော်ကြီးကလူဟောထားတာမလားမှန်ပါဗျာဘုရားဟောတာကိုပြန်ဟောတာပဲသူ့ဘာသူထွင်ဟောတာမဟုတ်ဘူးဟဲ့လားအဲ့တော့ဘုရားရဲ့စကားဆရာရဲ့စကားကိုနားထောင်လို့အမှတ်ဆက်အောင်ကြိုးစားအဲ့လိုအမှတ်ဆက်အောင်ကြိုးစားတာတုတ်တုတ်တာတောဝဆသတာသူဟောရင်ဟောကွာငါနေချင်လို့နေမှာပဲဆိုရင်လိုက်နာရောက်ပါရောက်ပါဗျာရိုးသေးသေးတော့လက်ဟုတ်ချီတာပဲရှစ်တော့ရှစ်ဖို့လိုက်တာဘာပြောပြောကွာသူကတော့တော်လို့ပဲ စကားကိုများတယ်ပြောချင်တာပြောတချို့ကဆရာကအဲ့လိုလုပ်တယ်စကားများတာပဲပြောချင်တာပြောဘယ်မလုပ်နိုင်ပါဘူးကွာဒါလိုလုပ်တာအဲ့တော့တရားရပါမရပါဘူးဗျာအဲမရကိုမလို့ကိုမရဘူးပေါ့ဗျာဒါပဲရှိတာတရားရတဲ့ပုဂ္ဂိုလ်လူပဲဖြစ်ဖြစ်ယဟန်ပဲဖြစ်တကယ်လောက်ထားလို့ရတာသူတော်ကောင်းလို့ဟန်ဆောင်ပန်ဆောင်နဲ့မရဘူးဟန်သမားတွေမရဘူးဟန်ဆောင်ပန်ဆောင်လေးနဲ့အညိုလေးဝင်လိုက်အဝါလေးဝင်လိုက်တတ်တတ်ရရကလေးနဲ့အမလေးတစ်ခါတည်းနဲ့ဟန်နေပန်နေရတော့တကယ်များတာအလုပ်တော့မလုပ်ဘူး လူရှိသူရှိပဲဟန်များနဲ့လုံးမလုံးဘူးအဲ့လူတရားဥပဒေနဲ့ရပါမရပါဘူးပတိသမတော်မှာပတိကအမြဲတမ်းစိတ်မှာပတိနဲ့ပတ်သက်တဲ့ဉာဏ်ပညာတက်တာစိတ်ကိုရမှာထစိတ်လို့ရပါမလားမရပါဘူးရောကောင်းလို့ဉာဏ်ပညာရာကြောင်းတွေပြောအောင်နော်မှန်ပါဗျာအဲပရိဆိုလဲဆွဲဆွဲမြဲမြဲစိတ်ဝိပဿနာအားထုတ်ပရိလဲစိတ်ဆွဲဆွဲမြဲမြဲလုပ်ကြတို့တသံသံလုံးကဆွဲဆွဲမြဲမြဲလုပ်တာတွေကမှားတယ်နော်သတော်မှန်ပါဗျာတို့ဆွဲဆွဲမြဲမြဲလုပ်တာအာယုံ၅ပါးကာမဂုဏ်တွေကလိုက်စားကြ 1နံပါတ်2ကပေါ်ပေါ်ဆဆတွေးတာနံပါတ်3ဒေါသကိုမထိန်းတာအဲ့ဒါတွေကမရဘူးလားမရပါဘူးဗျာဒေါသဖြစ်တာတော့ဖြစ်မှာဘုဒ္ဓဇမဒေါသမဖြစ်နဲ့လို့ဒါလို့တော့အနာဂမ်မဒေါသခင်းတာလေဒေါသတော့ဖြစ်မှာပဲဖြစ်ပြီးလို့ရှိရင်ဒီကံနိုင်ရမယ်ခွန်းလို့နိုင်ရမယ်ကြည်နိုင်ရမယ်အညိုးမထားဘူးဆုတ်တိုင်မထားဘူးမင်းနေအောင်ပေါ့ကွာဆိုတာအညိုးကြီးမလားအဲအဲ့ဒီအညိုးကဒုက္ခရောက်တော့မယ်ကျွေးရှိလို့စား ဟိုက်ကြုံဝိပဿနာဆက်၌ကြိုက်လက်ထုံမူတောက်မိန်မူကိုဟိုတော့ကသူ့မတရားလုပ်ခဲ့လို့ကိုပြန်ပြီးတော့ပြန်လုံးခံရတာပဲဟုတ်တယ်မလားအဲကိုကသူများဆွဆွဲခဲ့လို့ကိုပြန်ဆွဆွဲခံရတာကိုကသူများမကောင်းပြောခဲ့လို့ဘဝပေါင်းများစွာလေပြန်ပြောခံတော့ဝေကျွေးရှင်ကြေပါသေးကောင်းလားတော်ကောင်းပါပါဝေကျွေးရှင်ကြေပါသေးတော့ဝေကျွေးကြေသွားပြီမညံဖုန်ညာနိဗ္ဗာန်သွားဖို့ပဲကြံတော့ အဲ့ဒါဝေကျွေးရှင်ကျေပါတယ်မလို့မင်းနေဦးပေါ့ကွာမင်းတနေ့ကျတွေ့မယ်ဆိုရင်ဟောပြန်ပြီးဝေကျွေးအစ်စ်ပြန်မဖြစ်ဘူးလားမှန်ပါဗျာအေးအဲ့ဒါကြောင့်မလို့အာယုံ၅ပါးကာမဂုဏ်တရားကြတော့စောစောနေနေလုပ်ကြတယ်တတ္တဝါတွေကလေမှန်ပါဟောမင်းလျော့ပေါ်စားကြကုသိုလ်ကောင်းငါတို့တော့ဒါနပြုတာပေါ့ကွာနောက်ပြုတာပေါ့ခုကတော့မအားသေးဘူးငါသီလနောက်မှဆောက်တာပေါ့ဟာဘာဝနာဆိုတော့ဘာမင်းကျမကြီးကောင်းမှကျမကြီးမှမကောင်းသေးဘူးမတတ်နိုင်ဘူးဒီလိုကြီးလုပ်ပြတာ ပေါ်ပေါ်ဆဆတွေးတာများဘူးလားအဲပေါ်ပေါ်ဆဆတွေးတော့သမာဓိပညာမရဘူးပေါ့ဗျာတို့ကောင်းတို့တရားတရားတွေကောင်းပြီနဲ့ပေါ်ဆရင်တရားမရဘူးနော်မှန်ပါဗျာတရားတရားကောင်းပြီပေါ်ဆတဲ့သူကဒါနကုသိုလ်တော့ပဲရမယ်တို့ကောင်းသီလသမာဓိပညာတောင်းတောင်းမရတော့ပေါ်ဆတာဟုတ်သူကနောက်လုံရတာပဲနောက်လုံရတာပဲဆိုတော့ဟောမလုံဖြစ်တော့ဘူးမလုံဖြစ်တော့တဖြည်းတဖြည်းတဖြည်းအိုးအိုးအိုးအိုးလာတော့စိတ်စေတနာရှိပင်နဲ့ခန္ဓာကိုယ်အိုး ယိုယွင်းလာလို့ရှိရင်လှုပ်လို့ကောင်းမှာတော့ဟုတ်ပါဘူးဗျာတော့ကောင်းတော့မှ20 30အရွယ်နဲ့80 80ဖြစ်လာပြီဆိုရင်နေရထိုင်ရသွားလာအကုန်လုံးမှကြီးတဲ့လူတွေသိတာပဲဗျာကိုဆေးတော့ဝါဒီဆေးတော့ဝါဟောဆေးရလည်းအမျိုးမျိုးတော့ဝါဆေးရအမျိုးမျိုးတော့ရုပ်ကလည်းအမျိုးမျိုးဖောက်ပြန်ကိုကစေတနာရှိပေနဲ့လို့ကျမ်းမာရမကောင်းတော့လောက်ရတာမခက်ဘူးလားတော်ဟုတ်ပါဗျာအဲ့ဒါကြောင့်မလို့နေစဉ်အခါတည်းကတရားရှာ မဲသင်္ခါပညာရှာကြီးမှတရားရှာတော်မူငယ်သင်အခါတည်းကတရားရှာငယ်ငယ်လေးနဲ့သောရပန်တရားဖြစ်မကောင်းဘူးလားဗျာကောင်းပါရဲ့အဲအများပြောတာကြားတဲ့ခါကျတော့အမှားကြတော့အမှန်ပဲငယ်တဲ့ခါမှာစီးပွားရှာကြပညာရှာကြဟာကြီးတော်မှာမင်းတို့ကုသိုလ်လုပ်ပေါ့ငယ်တဲ့ခါမှာစီးပွားကြီးတဲ့ခါကျတော့ဒါမှထိုင်စားလို့ရမှာပေါ့အဲ့ဒါရန်တန်ပြောတာငယ်ငယ်လေးတွေကတရားရှာအခုငယ်ငယ်လေးနဲ့ပိတ်တာတွေများဘူးလားများပါပါအဲအဲကြီးမှတရားရှာမယ်ဆိုကဲခွင့်ရပါတော့မလား မေလာကြည့်တာ မတွေ့နဲ့အခုတရိယာအခုတရားချာတော်ကောင်းလို့အမြဲတမ်းကြီးကြမ်းမှနေမှာမဟုတ်ဘူးဟာငါတို့ကငယ်သေးတာပဲလူကြီးတွေကကြံသေးတယ်ခလေးတွေသေးကုန်ပြီကဲအသက်ပဲပြောလို့ရပါမလားအဲ့တော့မြတ်စွာဘုရားငယ်ငယ်လေးတွေကတရားချာဘုရားဟောထားတာမတမ်းမကောင်းဘူးလားဗျာအဲ့ဒါဘုရားစကားကိုပေါ့ပေါ့ဆဆလူဝတ်မဲ့90 69တဲ့ဖြစ်နေပြီအဲ့ဒါပေါ့ပေါ့ဆဆပဲ69တဲ့ဖြစ်နေတာပေါ့ပေါ့ဆဆပဲ များသောအားဖြင့်လေမှန်ပါဗျာများသောအားဖြင့်များသောအားဖြင့်ပြောတာလူတိုင်းပြောတာမဟုတ်ဘူးအဲ့တော့ပောဆာတို့အမြဲတမ်းနှလုံးသွင်းကြတာအာငါးပါးကာမဂုဏ်တရားပောဆာတာနောက်ပြီးတော့အညှိုးထားတာဒါတွေကိုဖယ်ရမယ်နော်တို့အောင်မှန်ပါဗျာတို့ဆွဲဆွဲမြဲမြဲသတိရမှာတရားအားထုတ်ဖို့ကိုဆွဲဆွဲမြဲသတိရသမထဝိပဿနာသမထဝိပဿနာသမထဝိပဿနာသမထလုံးနိုင်လို့သမထမလုံးနိုင်ဝိပဿနာလို့ဝိပဿနာမလုံးနိုင်သမထသမထမလုံးဝိပဿနာလုံးလုံးနေရမယ်ဒါနသီလပါသွားပြီလေတို့အောင်မှန်ပါ အဲဒီလိုအမြဲတမ်းကြိုးစားမှဉာဏ်ပညာရဉာဏ်ပညာရမှဘယ်သူတွေကိုပယ်နိုင်မလဲအဲကိလေသာတွေနံပါတ်1အပမာရနံပါတ်2ယောနိသောပယောကနံပါတ်3တပ္ပူရိတသံသေဝပတ္ထမသဝနာဓမ္မာနုဓမ္မပရိပတ်တိရေးထားမှမှတ်မိမယ်နော်သုံးချက်ရသွားပြီဆိုတော့လေးချက်တတ္တာသုတ်တုတာ အပ္ပမတောဝိဆက်ခနောဘယ်နှချက်ပါလိမ့်တတ္တရဏသုံးနိုင်ကံကံအကျိုးကိုနှစ်နှစ်ကာကယုံကြည်အောင်ဘောဓိပက္ခယတရားတွေကိုနှစ်နှစ်ကာကယုံကြည်အောင်လေ့လာတုတ်တုတာပြောစကားဆရာသမားတွေပြောစကားကိုယုံသေးသေးလိုက်နာနောက်တစ်ခါအပ္ပမတောတတိအမြဲတမ်းထားအကောင်းကောင်းမကောင်းကောင်းတတိနဲ့ကြိုးစားပြီးရှုမှတ်ရမယ်ဒါတော့လားဟုတ်လားဟာဒီပြီးတော့မှတ်လို့မကောင်းမှတ်လို့မကောင်းတာအစတာပဲ ဘယ်သူမှတမ်းပြီးဘွဲရတာမဟုတ်ကာယကဝေရစားရတာမလားမှန်ပါဗျာအဲအဲ့တော့မှတ်ကောင်းကောင်းမကောင်းကောင်းတို့တောင်ကဘာလို့อ่ะမှန်ပါဗျာအဲရှုမှတ်ရဟောပဋ္ဌာန်းရွတ်တဲ့ပုဂ္ဂိုလ်ကြီးစဖတ်တယ်ခက်တာပဲပဋ္ဌာန်းဖတ်ရတာလေမှန်ပါဗျာဟောကြိုးစားပြီးဖတ်ပါများတော့ဟောဖတ်လို့ကောင်းမှာဖတ်လို့ရပါဒါကြိုးစားလို့ရတာမလားမှန်ပါဗျာအဲအဲ့ဒီလိုပဲသူတော်ကောင်းတရားမှတ်တယ်လေချက်ချင်းကြီးတော့ဘယ်ကောင်းမလဲချက်ချင်းကြီးမကောင်းမနဲ့မကောင်းကောင်းမှတ်ပရိစိတ်တဲ့ခါစိတ်တရားမှတ်တဲ့ခါမှတ်ပရိစိတ်တဲ့ခါစိတ်တရားမှတ်တဲ့ခါမှတ် အပ္ပမတောကိုပြောတာသတော်လို့နံပါတ်၄ကပါလေဝိသက်ကနောသူများပြောတိုင်းရမ်းမယုံနဲ့မျောမြင်စင်ញဉဏ်နဲ့စင်ញင်စဉ်းစားပြီးတော့မှလက်ခံတော်အောင်သူများကောင်းတယ်ဆိုရင်အားကောင်းတာမလုံးနဲ့သူများမကောင်းမကောင်းမလုံးနဲ့ကောင်းလားမကောင်းလားဘာဖြစ်လို့ကောင်းလဲဘာဖြစ်လို့မကောင်းဘူးလဲ အဲအကျိုးရှိမှလားအကျိုးမရှိဘူးလားဒါသူတော်ကောင်းတွေရဲ့အလုပ်လားသူယုံမာတွေရဲ့အလုပ်လားဒါဟန်ဆောင်ပန်ဆောင်လားတကယ်လားတော်လို့မြတ်စွာဘုရားဟောတာနဲ့ညီသလားမညီဘူးလားဒါလို့စမ်းစစ်ဖို့မလိုဘူးလားမှန်ပါပါဘုရားမပြောတာကြည့်ပါဥမတောင်မှသီလဆောင်နိုင်မယ်ကွာလူမိုက်တွေပြောတာလေမှန်ပါဗျာအဲ့တော့သူများပြောတိုင်းမယုံနဲ့ဥမတောင်မှသီလဆောင်မယ်ဆိုအဲ့သီလမဆောင်ဘယ်တော့မှဥမမတောင်ဘူးကမှတ်ထားအဲ့ဒါဘောရတိုင်းဆင်းရဲမှာပဲဒုက္ခရောက်မှာပဲလူဘဝတော့ပြန်ရောက်မှာမဟုတ်ဘူး ဘုမတောင်းတောင်းမတောင်းတောင်းစောင်းရမယ်မတောင်းရုံမကလို့ပေသွားပြီစောင်းရမယ်တရားကိုကယ်မှာမလားမှန်ပါဘူးအာဟုသောဒုစရိုက်နဲ့အသက်100ရှည်တယ်ထား150ရှည်တယ်ဘလောက်ရှည်ရှည်ဗျာအာဟုသောတွေအများကြီးနဲ့အသက်ရှည်တာကောင်းမှာမှန်ပါဘူးဟိုအနေကြီးဆင်းဖို့အတွက်အာဟုသောတွေစုဆောင်းလို့သူအသက်ရှည်တာအပယ်ရောက်ဖို့ နာဘူးလားတော်နာပါပါတရက်ထဲပဲနေရနေရနှစ်ရက်ပဲနေရနေရသုံးရက်ပဲနေရနေရငါးပါးသီလရှစ်ပါးသီလလုံးလုံးချုပ်နဲ့နေရရင်မြတ်ဘူးလားဗျာမြတ်ပါပါအဲအဲ့ဒါဝိဆက်ခဏဝိဆက်ခဏဝိပန်ဆက်သိရမယ်မူသားမပါလင်္ကာမချောတော်ဒီဘာပြောပြောတတ်နိုင်ဆုံးမှန်မှန်ကန်ပြောအကျိုးရှိအောင်ပြောရအမြင့်တာရှိတဲ့စကားပြောရဟုတ်တယ်မလားဘယ်လက်ချင်းတန်းစကားတွေမပြောရသူများပြောတာတွေသူများပြောတိုင်းလိုက်ပြောကြရမလို့ဖြစ်တဲ့ ဖြစ်တဲ့သူနောက်တဲ့ကြည့်နောက်တဲ့လူရှိပါလားဖြစ်တာကိုလိုက်နောက်နောက်သူပါထက်ပေါ့ဟုတ်တယ်မလားဖြစ်တဲ့လူလိုက်သူပါထက်ပေါ့ဘလက်ရှင်းနဲ့ပြောတော့အတူခိုးပြီးလိုက်ပြောနောက်ကြောက်စကားဖွာလန်ကျဲနဲ့ဘာမှနှစ်သာရမျိုးအလကားစကားတွေဖြစ်တာပဲဟုတ်တယ်မလားအဲ့ဒါမျိုးမပြောရဘူးလောအောင်လို့ဓမ္မဝါစာတရားစကားကိုတတ်နိုင်ဘူးပြောဟာတပည့်တော်တို့သားနဲ့မယားနဲ့လူပဲဟာလူလည်းပါဖြစ်တယ်လူဟာတန်မိုးရှိတယ်လူဟာအမရဏမိုးရှိတယ်နော်သူတော်ကောင်း ီလသမာဓိပညာလိုက်စားရင်လူကအစိုးအင်းကြီးပဲဝုတ်ဝဲသင်္ကန်းပဲဝုတ်ဝဲအကျိုးရှိတယ်ဖို့တန်တယ်ဆိုတော့အောင်လို့အိုးနဲ့အိမ်နဲ့အိမ်အောင်ကြနေလို့အားငယ်တရားမလိုဘူးအားငယ်တရားမလိုဘူးသူတော်အောင်လို့သင်္ကန်းဝက်ပြီးတော့ဘုရားသခင်နားမတော်လှုပ်ချင်တာလှုပ်နေဆိုကောင်းမှာမလားကောင်းပါဘူးအဲအဲ့ဒါတော့ရောက်မှာပဲကိုယ့်ရဲ့ဘဝဘေးအခြေအနေကအစိုးအင်းကြီးပဲဝုတ်ဝဲသင်္ကန်းပဲဝုတ်ဝဲသီလသမာဓိပညာကိုကြိုးစားမယ်ဆိုရင်တရက်နေရရင်တရက်မြတ် နှစ်ရက်နေရရင်သုံးရက်နေရရင်ကိုယ့်အတွက်လည်းကောင်းတယ်အများအတွက်လည်းကောင်းတယ်အားငယ်တရားမလိုဘူးစ조사ရမယ်ဒါကိုပြောတာတော်အောင်တရားစ조사ဖို့ပြောနေတာနော်အဲငါတို့ကငယ်သေးတာပဲမပေါ့ပါနဲ့ငယ်လည်းသိနိုင်တယ်နော်ငါတို့ကစားနိုင်တောင်းနိုင်တာပဲအလှူဒန်းနေလောက်တာအလှူဒန်းလောက်ပင်လည်းအပေကြနိုင်နေတယ်ဗျဘာဖြစ်လို့လဲမဲ့ညံဘုံညမရသေးဘူးလေအဲအလှူအဒန်းဟာနတ်ပြည်ကိုပို့နိုင်တယ် နတ်ပြည်ရောက်မယ်လို့တတိယမပြောနိုင်ဘူးဧကံရောက်မယ်ဆိုတာဧကံလေရောက်နိုင်တယ်ဆိုတာအနေကံမလားအဲသုတိပြပြတေကံဒီမှာလောဘဒေါသမောဟနဲ့တဲ့အပယ်မကြနိုင်ဘူးလားကြနိုင်ပါဘူးမန္တိကမိဗျာကြီးဟာအာတတိတအလူကြီးလူထားတာအတုံးမရှိတဲ့အလူကြီးလေဘုရားတဆူမှာတစ်ခါပဲလူနိုင်တယ်နှစ်ခါမလူနိုင်ဘူးဘလို့မှမလူနိုင်ဘူး तू तू ပဲလူနိုင်တယ် သူသုတိပြကျွေတေဂာနိမသူ့ဘယင်ကြီးကိုလိန်ညာခဲ့တာကြံနှလုံးသွင်းပြီးတော့နှလုံးမသာမယာဖြစ်တော့အဝိသိ9ရက်ကြာသွားတယ်မနာဘူးလားတော်မှန်ပါပါနောက်မှနတ်ပြည်ပြန်ရောက်ကုသိုလ်ကောင်းမှုတွေရှိတော့နတ်ပြည်ပြန်ရောက်တာပေါ့ဗျာဦးတိတ်တာဦးတိတ်တာဟာသူ့နှမလေးရက်ပေးတဲ့သင်္ကန်းကိုမိုးလင်းဆုံးခံဆုံးခံသွားမယ်ဒီသင်္ကန်းလေးယုံသွားမယ်သင်္ကန်းလေးကဟောကြဲကြဲပြန့်ပြန့်နဲ့နုနုညံ့လေးချုပ်ထားတော့ ငါညီမလေးချုပ်ပေးထားတဲ့သင်္ကန်းတော်တော်ကောင်းတယ်ငါဒီသင်္ကန်းလေးယုံမယ်သင်္ကန်းကိုဆွဲတာအာယုံငါးပါးကာမဂုဏ်တရားခံစားဖို့တွေးတာမဟုတ်ဘူးနော်ဆုံးခံသွားမလို့ဒီသင်္ကန်းကိုဝစ်ပြီးဆုံးခံသွားမယ်လို့နှလုံးသွင်းပြီးတော့ကျိန်းတာညကြတော့ပြန်တော်မူလို့အဲ့သင်္ကန်းမှာတန်းသွားဖြစ်တယ်မလားမှန်ပါပါကဲရဟန်းဘောကလည်းအများကြီးကြိုးစားအားထုတ်တာတို့လိုနှစ်တရားရမ်းမဟုတ်ဘူးအနှစ်1000 1000နဲ့နေမှာအားထုတ်တာအဲ့ဒါတော့အဲ့လိုဖြစ်တယ်ဆိုတော့သူတို့ကောင်းလို့မေးလျော့ပေါ်ဆိုင်ရောက်နိုင်တယ်နော်မှန်ပါပါ နတ်ပြည်ရောက်နိုင်တယ်အပယ်လည်းရောက်နိုင်နတ်ပြည်လည်းရောက်နိုင်တယ်အပယ်လည်းရောက်နိုင်အဲ့တော့အထဲမှာဘာလို့လဲဆိုတော့အေးဝိသက်ကနောဉာဏ်ပညာငါတို့ကုသိုလ်တွေလည်းပြုတရားလည်းအထုတ်ဒါနလည်းပြုတရားလည်းအထုတ်သီလလည်းစောင့်တရားလည်းအထုတ်သမထလည်းလုပ်ဝိပဿနာလည်းပွားခါရဲဇက်တိုက်ပွားများမယ်တို့ရောဟုတ်လားမင်းလျော့ကအိမ်အောင်ရေးမှာကြည့်ပါလားအိမ်အောင်ရေးစီးပွားရေးကို အိမ်တော်ရဲ့ဥဆောင်တဲ့ယောက်ျားဟာဘာဘာပြီးဘာလို့ရမလဲဘာကြီးဘာလို့ရမလဲဉာဏ်ပညာအမျိုးအမြင်နဲ့ရိုးရိုးစားစားလို့လို့ရှင်အထိုက်တဲ့မပြေလည်ဘူးလားပြေလည်ပါဗျာမင်းလျော်ပေါ်စားနေရဲ့တော့မူပြီးအဲ့ချင်တဲ့အိမ်လုံးချင်တဲ့လုံးနဲ့ပုံကြတော့တဖြည်းဖြည်းအခက်အခဲတွေမကြုံဘူးလားဗျာကြုံပါပါဗျာအဲဒါဥပမာပြောတာဥပမာပြောတာအဲ့ဒီလိုပဲတန်တရာရေးမှလည်းဒီတိုင်းပဲအမျော်အမြင်နဲ့ချိန်မျိုးသိနိုင်တယ် တင်းတင်းစိတ်ကလောဘဒေါသစိတ်ကြီးနဲ့တင်းရင်ပယ်ကြနိုင်လေကုသိုလ်ကနောက်မှခံနောက်မှပြန်ဆန်းစားရမယ်လေလောလောဆယ်တော့ကြသွားမှာပဲလောလောဆယ်ကြလို့တစ်နှစ်ပဲနေရနေရအနှစ်တရာပဲနေရနေရမနာဘူးလားဗျာဒါပဲတန်းပြီးသူကတိရောက်ရင်မကောင်းဘူးလားအဲ့ဒါဘာလို့မလဲဉာဏ်ပညာနဲ့တတိနဲ့လို့လေတတိပညာဉာဏ်ပညာကတော့ဟုတ်ပြီဒါလိုလုပ်ရမယ် ဒီလိုလောက်ရမယ်တော့သိတာမလောက်ဘူးဆိုရပါ့မလားအဲဉာဏ်ပညာလည်းရှိရမယ်တတိနဲ့လည်းရှုမှတ်ပွားများရမယ်ဒါကိုပြောတာနော်တတ္တာရဲ့ဒုံတုတာရဲ့အပမတောရဲ့ဝိစ္ဆခနောရဲ့၄မျိုးနောက်တစ်ခုသွားမေမြန်တန့်စင်ညီညရှင်ထိုတွင်စိန်ညွတ်ရာ၄ချက်မေမြန်တန့်စင်ညီညရှင်ထိုတွင်စိန်ညွတ်ရာ ဉာဏ်မဲ့ရှောင်ကျင်ဉာဏ်ရှိရှင်စင်ကျင်နေနေရာဉာဏ်ဖြစ်ကြောင်းများခုနှစ်ပါးမိန်ကြားထကထာဒိတော်ရဲ့အမိယဉာဏ်တော်နန္ဒမြတ်ဗုဒ္ဓမလားမှန်ပါပါဉာဏ်တော်နန္ဒမြတ်ဗုဒ္ဓဆိုရွှေဉာဏ်တော်ကိုအဓိကတင်လာတော်ထားတာဟုတ်လားဉာဏ်တော်အနန္တအဲ့တော့သူတော်မြတ်စွာဘုရားရဲ့တရားတော်ကိုနာပြီးတော့မိလွယ်ဉာဏ်ပညာကောင်းဒီနည်းလေးတွေကိုသိထားရင်မကောင်းလားကောင်းပါပါမသိရင်မေးပါ မသိရင်မေးပါမစင်စိတ်မသိရင်မေးမလားဟိုမသိဘဲနဲ့သိကျင်ဟန်မဆောင်နဲ့ဒါနဘလို့ပြုရမလဲဘလို့အကျိုးကြီးအောင်ပြုရမသိရင်မေးစာအုပ်တွေဖတ်ဉာဏ်ပညာရအောင်ပြောနေနော်မှန်ပါဗျာတန့်စင်နဲ့ခန္ဓာကိုယ်တန်ရှင်းစင်ရလွန်နေပါလာလာပါပါကိုတော်တာမဟုတ်လှပြင်းပြင်းမပြင်းပြင်းတန့်ရှင်းဖို့တော်တာတော်ကောင်းကျမ်းမာရေးအတွက်ကျမ်းမာရေးကောင်းမှဉာဏ်ပညာတက်မှာမလားမင်းမြန်တန့်စင်ညီမြရှင်အိန္ဒြေတွေညီမြအောင်တတိထားပါ ဗဒာနဲ့ပညာနောက်တစ်ခုပါအဲဝိရိယနဲ့တမာတိဟောခဏခဏလေ့လာတော့သဘောပေါက်ဗဒာနဲ့ပညာတခါတည်းညီညွတ်အောင်ထားလူကျင်နဲ့တန်းကျင်နဲ့ပေးကျင်နဲ့ကမ်းကျင်နဲ့ဒါသရာအဲ့ဒီသရာနဲ့ဗာနဲ့ရှင်းရမလဲဉာဏ်ပညာလူကျင်နဲ့လူကျင်နဲ့တက်တက်ပဲပညာမပါလို့ရှိရင်သူများတက်တွေတက်ပြီးတော့လှူမဲသူများပစ္စည်းတွေခိုးပြီးတော့လှူမဲမတရားတွေလုပ်မဲလူဖို့တန်းဖို့အတွက်လောင်းဝစားတွေဆွတ်လုပ်မဲဆိုတော့ ကုသိုလ်ကမရသေးဘူးအကုသိုလ်တွေမလာဘူးလားအဲ့တော့တရားနဲ့ဘာနဲ့တွဲရအဲဉာဏ်ပညာနဲ့တွဲရတရားနဲ့ပညာနောက်တစ်ခါဝိရိယနဲ့ဓမ္မဝိရိယတွေပဲတင်းလို့နေပြန့်လွတ်တတ်တယ်တမာတိနဲ့တွဲတော့မှစင်စင်စားစားတိတိငြိမ်ငြိမ်အေးဆေးလုပ်တဲ့အခါကျတော့မှဩအလောက်ကမှန်သွားတယ် ပြာလောင်ခတ်နေရင်လည်းတဖြည်းဖြည်းနဲ့ပြာလောင်ခတ်နေပညာရှိမရောက်တော့ပြန့်လွင့်သွားတတ်တယ်နော်သတော်အေးစစ်စစ်ဒီညင်းတော့တင်းငိမ့်တာများရင်လည်းပဲအိပ်ပျော်သွားတတ်အလုတ်ကမလုပ်ဘူးလကန်းနေမိတ်နေမိတ်နေမိတ်မှများတော့အိတ်ကောဟာတရားအားထုတ်တော့ကွာအိတ်နဲ့အားထုတ်လဲရတာပဲဣတိယဘုံမရွေးပါဘူးကွာအိတ်လျောင်းရင်းနဲ့အားထုတ်လို့ရတယ်ပုပ္ပောဆာဆာနဲ့လျောင်းအားထုတ်အိတ်ပျော်တာမများဘူးလားမှန်ပါပါအမတန်ဉာဏ်ပညာရင့်ကျက်မှလျောင်းတာကျမ်းမာရေးမကောင်းမှလျောင်းရတယ် များသောဖြင့်ထိုင်ရတယ်မတ်တက်ရရတယ်လမ်းလျှောက်ရတယ်အရိယာပုတ်သုံးပါးနဲ့ကြိုးစားဘာဖြစ်လို့ဘုရားအကုန်လုံး၄ပါးလုံးဟောထားလဲဆိုတော့လူမမာတွေရှိတယ်လေသူတော်ကောင်းမှန်ပါဗျာတက်ကြီးပဲဟိုတွေရှိတယ်လူမမာတွေရှိတယ်နောက်တစ်ခါရင့်ကျက်တဲ့ပုံကိုယ်တွေရှိရင့်ကျက်တဲ့ဆရာတော်ကြီးတွေကြတော့တုံးလုံးလဲနေတာအဲ့နေတာမဟုတ်ဘူးရှုမှတ်နေတာသူတော်ကောင်းတို့အဲတုံးလုံးလဲနေတာအဲ့နေတာမဟုတ်ဘူးဟဟလားလူတွေသာတုံးလုံးလဲအဲ့ကြော်ရတာအဲ့တော့ तू ကအကုန်လုံးထည့်ဟောရတယ်ဖရာကတော့အကုန်ဟောရတာလေတို့အနေနဲ့ကြတော့ ထိုင်ရမယ်မတ်တက်ရမယ်ဉာဏ်ဉာဏ်ရှောင်းရမယ်ဝရိယကိုပြောတာတော်ကောင်းလို့မှန်ပါဗျာအဲအဲ့လိုလုပ်ပြီးတော့တမာရီလည်းရအောင်စူးစူးဆိုင်ဆိုင်ရှုမှတ်ဝရိယနဲ့တမာရီဒရာနဲ့ပညာအဲ့လိုညီများလို့ရှင်ပါရမယ်ဉာဏ်ပညာရမယ်ဉာဏ်ပညာရကြောင်းနေပြောနေနော်မင်းမြန်တန်စီညီများရှင်ထိုတွင်စိတ်ညွတ်ရဘယ်ကိုစိတ်ညွတ်ရမလဲဆိုတော့ဉာဏ်ပညာရကြောင်းကိုစိတ်ညွတ်ရ ကျွန်တော်တို့စီးပွားရေးလုပ်တဲ့သူကစီးပွားရေးကိုစိတ်ညှို့ထားတယ်မလားအလုံးဝဘာဘယ်နေရာသွားရောက်ရမယ်ဘယ်လိုနဲ့ဆက်သွယ်ရမယ်အဲ့တော့စီးပွားရေးကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်ကစီးပွားရေးလုပ်ကြတာပေါ့ဗျာသူဟာနဲ့သူကောင်းရင်လည်းကောင်းတာပေါ့ကောင်းတဲ့ခါလည်းကောင်းတယ်မကောင်းတဲ့ခါလည်းမကောင်းဘူးပေါ့ဟုတ်တယ်မလားအဲ့ဒါကမကျိန်းသေးဘူးကောင်းရင်လည်းကောင်းမယ်မကောင်းရင်လည်းမကောင်းဘူးညံ့ရင်လည်းညံ့မယ်ရှုံးရင်လည်းရှုံးမယ်ဉာဏ်ပညာရာကြောင်းကိုစိတ်ဝင်စားတဲ့အမျိုးကောင်းသားအမျိုးကောင်းသမီးကတစ်ဆင့်နဲ့တစ်ဆင့်မြင့်ဖို့ပဲရှိအောက်ပြန်မကြဘူးရှုံးတာမရှိဘူးမကောင်းတာမရှိဘူး ဉာဏ်ပညာကိုစုဆောင်းတယ်ဒါနဘယ်လိုပြုရမလဲသီလဘယ်လိုစောင့်တည်ရမလဲဆက်ဆံလို့ရှိရင်မေတ္တာနဲ့ဆက်ဆံရမယ်တရားတယောက်တည်းနှလုံးသွင်းဝိပဿနာအိဋ္ဌဒုက္ခအနတ္တနှလုံးသွင်းရမယ်အဲ့လိုဘုသူရရှိပါများတဲ့အခါကျတော့တယောက်တည်းနေလဲပဲကုသိုလ်ဉာဏ်ပညာရအများနဲ့နေလဲပဲကုသိုလ်ဉာဏ်ပညာရတယ်ကုသိုလ်ကမေတ္တာနဲ့ဆက်ဆံနေတာဒီကုသိုလ်မရဘူးလားအဲအများနဲ့နေလဲမေတ္တာနဲ့ဆက်ဆံတယောက်တည်းနေတော့အိဋ္ဌဒုက္ခအနတ္တနဲ့နေတယ်ဆိုတော့ဘလို့နေနေအများနဲ့နေနေတယောက်တည်းနေနေ တခါနဲ့အပေါ်တက်ဉာဏ်ပညာလေအေးအဲ့ဒါဘာလဲဆိုတော့ပညာရာအကြောင်းကိုစိတ်ဝင်စားရမယ်ကျောင်းသူကျောင်းသားတွေကဆောင်းဝဲနီးလာရင်စာစိတ်ဝင်စားရတယ်လေဆောင်းဝဲအောင်ဖို့တဲ့စိတ်ဝင်စားနဲ့ကြည့်ရင်ထိုက်များသောအားဖြင့်အောင်တာပေါ့ဟုတ်တယ်မလားဆောင်းဝဲနီးရနီးရတော့ကမတတ်နိုင်ဘူးသွားကျင်တာသွားပြောကျင်တာပြောဆိုရပါမလားအဲအဲ့ဒီလိုပဲတို့လည်းဉာဏ်ပညာရာကြောင့်အဓိကမဲ့ဉာဏ်ပုံဉာဏ်ရာကြောင့်ဟာဉာဏ်ပညာကိုစိတ်ဝင်စားရမယ်ငါ ရိုးရိုးပုထုဇဉ်ကနေသုလသောတာပန်ဖြစ်အောင်ကြောင်းကျိုးတွေသိတဲ့ဉာဏ်ပြန်ရအောင်ဘယ်လိုလုပ်ရမလဲသုလသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ကမဟာသောတာပန်ဖြစ်အောင်ဘယ်လိုလုပ်ရမလဲမဟာသောတာပန်ဖြစ်တဲ့သူကသရဂံဖြစ်အောင်သရဂံဖြစ်တဲ့သူကအနာဂံဖြစ်အောင်အနာဂံဖြစ်တဲ့သူကယဟန္တာဖြစ်အောင်အဓိကကတော့သုလသောတာပန်နဲ့မဟာသောတာပန်ဖြစ်ဖို့အရေးကြီးတယ်နော်သတော်မှန်ပါဗျာသောတာပန်ဖြစ်သွားရင်သရဂံအနာဂံယဟန္တာသူကမခဲယုံသူကသူသွားတာပဲအဲ့ဒါကြောင့်မလို့ဘယ်ကိုစိတ်ဝင်စားရမလဲ ဉာဏ်ပညာဖြစ်ကြောင်းဉာဏ်ပညာရကြောင်းကိုစိတ်ဝင်စားရမယ်။မိမြန်တန်စင်ကြီးများရှင်ထိုတွင်စိတ်ညွတ်ရာဉာဏ်မဲ့ရှောင်ခြင်းဉာဏ်ရှိရှင်စင်ဉာဏ်နဲ့နဲ့ရဉာဏ်မဲ့ရှောင်ခြင်းတချို့ကဉာဏ်ပညာကိုတန်ဖိုးမထားဘူး။ဟေလာဝါလာပဲ။ဟေလာဝါလာပေါ်ပေါ်ဆာဆာနေတဲ့ပုံကိုယ်တွေထဲထဲဝင်ဝင်မပေါင်းနဲ့ဒါကိုပြောတာ။လုံးလုံးမပေါင်းအောင်ပြောတာမဟုတ်ဘူးလူမွေးရတော့ဟိုမောင်းရတာပဲဟုတ်တယ်မလား။ဒါပဲနဲ့သူ့ရဲ့စကားကို မနစ်သက်နဲ့သူနဲ့သူ့ဓာတ်တွေမကူးနေဘူးသူကပေါ့ဆတဲ့ပုံကိုလေနေရာတကပေါ့ဆတာပြီးပြီးတာပဲဘယ်နည်းနည်းစိတ်ဆိုးထားရိုက်လိုက်မယ်ထိုးပလိုက်မယ်တတ်ပလိုက်မယ်အာကိလေသာဖြစ်စရာကြီးတယ်ကိလေသာကြောင့်လည်းရှောက်ပြောဘာမှထောက်တားညာတာမှုမရှိဘူးသူနမကိုနမထောက်တားညာတာမှုပြောကျင်တာပြောတာပဲဟာတိကနရာဖြစ်ရင်တတ်မယ်ကွာဖြတ်မယ်ကွာအဲ့လိုမျိုးနဲ့ပေါင်းလို့ဖြစ်ပါမလားဖြစ်ပါဗျာအဲမလွဲတာမရှောင်တာပေါင်း မပေါင်းထဲထဲဝင်မပေါင်းနဲ့တက်ကူးမယ်မကောင်းတဲ့တက်ကြီးဟုတ်လားအဲ့တော့ညံမဲ့ရှောင်ရင်ညံမရှိတဲ့ပုံကိုမပေါင်းနဲ့ဒါကိုပြောတာဟုတ်လားညံမဲ့ရှောင်ခြင်းညံရှိရှင်ဉာဏ်ပညာနဲ့အမြဲတမ်းဉာဏ်ပညာနဲ့အလုပ်လုပ်တဲ့ပုံကိုအတုယူပြီးပေါင်းပါပြောတော့မယ်ဆိုရင်အကျိုးရှိမလားမရှိဘူးလားလုပ်တော့မယ်ဆိုအကျိုးရှိလားမရှိဘူးလားစိတ်ကူးတော့မယ်ဆိုရင်ကာမဂုဏ်နဲ့စိတ်ကူးနေကောင်းမှာအဲအဲ့ဒါကာမစိတ်ကူးတာအကျိုးရှိမရှိတို့တွေ့ရမဉာဏ်ပညာနဲ့ တို့မြတ်စွာဘုရားရဲ့ဂုဏ်တော်တွေမှာပါတယ်မလားညာနာပုပ္ပေကမညာနာနုပရိဝတ္တံဒါတွေရဒါရဏပြည့်တွေရတယ်အများကြီးပဲဟုတ်တယ်မလားဉာဏ်ပညာရှေ့သွားနဲ့ပြောရင်လည်းဉာဏ်ပညာနဲ့လုပ်ရင်လည်းဉာဏ်ပညာနဲ့ကြံရင်လည်းဉာဏ်ပညာဉာဏ်ပညာကိုရှေ့သုံးထားတယ်မြတ်စွာဘုရားဘယ်တော့မှတော့မဆုံးဘူးဟုတ်လားအဲ့ဒီလိုပဲဉာဏ်ပညာနဲ့သုံးသက်ပြောဆိုလောက်ကင်တဲ့ပုဂ္ဂိုလ်ပေါင်းသင်းပါတဲ့ဒါကိုပြောတာဟုတ်လားဉာဏ်မဲ့ရှောင်ခြင်းဉာဏ်ရှိရှင် စင်ကျင်တဲ့နေရာဂမ်ဘီရစိန်တကံနဲ့နဲ့နဲ့နဲ့စင်ကျင်မှာလူဖြစ်လာတဲ့မင်းဘာဖြစ်လို့လူဖြစ်တာလဲဒေချာနဲ့နဲ့နဲ့စင်တာအာအမေဖေမွေးလာလို့အဲ့ဒါလူတိုင်းသိတယ်အဲ့ဒါညံတုံးတဲ့ပုံကူအဲ့ဒါမေဖေမွေးလာလို့လူဖြစ်လာတာမဟုတ်ဘူးကုသိုလ်ကောင်းမှုရှိလို့လူဖြစ်လာတာမလားမှန်ပါပါအဲကုသိုလ်ကောင်းမှုဘယ်လိုလုပ်ခဲ့လဲလူချင်းတူရလားဟောဆန်းစစ်လို့မရဘူးလားမှန်ပါပါ လူကလူပဲဟိုကယောက်ျားဟိုကမိန်းမဟိုကတထင်းဟိုကဆင်းရဲသားဟာဟိုကအယုံဆုံးဟိုကလှပဟာဟိုကဖုံးကိုကြီးဟိုကဖုံးကိုမရှိဟာဟိုကအမျိုးမြတ်ဟိုကအမျိုးမမြတ်ကဲပွာချောင်းလားပွာချောင်းရပါဗျာဩကံတရားတွေကစီမံတာကိုဟိုးကောင်းငင်ကဘုရားသခင်ကလာပြီးဖန်ဆင်းတာမဟုတ်ဘူးကိုလုံးတဲ့ကံကဖန်ပြီးတာဒီလူဘဝကိုအဖို့တောင်ဘယ်လိုလုပ်မလဲနဲ့နဲ့နဲ့နဲ့စဉ်းရင်စဉ်းစားဟုတ်တယ်မလား အဲ့လိုနဲ့နဲ့နဲ့နဲ့ဆင်ញင်စဉ်းစားတဲ့ပုဂ္ဂိုလ်ကတရားတွေအားထုတ်မယ်တရားတွေလေ့လာမယ်ဆိုဉာဏ်ပညာတွေမရနိုင်ဘူးလားဗျာဉာဏ်ပညာတွေအားကောင်းရင်ဘယ်သူတွေကိုပယ်နိုင်မလဲကိလေသာတွေကိုလည်းပယ်နိုင်မယ်အာဟုသောဒုစရိုက်တွေကိုလည်းပယ်နိုင်မယ်အာဟုသောဒုစရိုက်တွေပယ်တယ်ဆိုရင်အပယ်လေးပါလွတ်ပြီကိလေသာတွေကိုပယ်နိုင်လို့ရှိရင်30ပုံကလွတ်ပြီကဲဒုက္ခတိရောက်ပြီးတော့နိဗ္ဗာန်ရောက်မယ်ဗျာမှန်ပါပါ အဲ့ဒါဉာဏ်ပညာကြောင့်မလားသတော်ကဲဉာဏ်ပညာရာကြောင်းလေးဆိုပါမေမြန်းတန့်စင်မေမြန်းတန့်စင်ညီမြရှင်ညီမြရှင်ထိုတွင်စိတ်ညွတ်ရာထိုတွင်စိတ်ညွတ်ရာဉာဏ်မဲ့ရှောင်းခြင်းဉာဏ်မဲ့ရှောင်းခြင်းဉာဏ်ရှိရှင်ဉာဏ်ရှိရှင်စင်ခြင်းနဲ့နေရာစင်ခြင်းနဲ့နေရာဉာဏ်ဖြစ်ကြောင်းမြတ်ဉာဏ်ဖြစ်ကြောင်းမြတ်ခုနှစ်ပါးခုနှစ်ပါးမိန်ကြားထက 他，明年他给他，门面担心，门面担心，一面一准生牛牙，头准生牛牙，年麦香精，年麦香精，年细心，年细心，心金奶奶呀，心金奶奶牙，面皮胶面，皮面，不能把，不能把，家他给他，家他给他。 ပြီးတော့လို့ချမ်းသာသလိုနားလို့ရပါအဓိကအပမာဒကိုထပ်ပြောပါဦးအပမာဒဟောကစကဉာဏ်ပညာဟောကစကဉာဏ်ပညာမတ်ပါအပမာဒဟောကစကဉာဏ်ပညာမတ်ပါ အပမာဒဆိုကြည့်ပါဖုတ်ကသက္ကာဉာဏ်ပညာမတ္တာပမာဒဖုတ်ကသက္ကာဉာဏ်ပညာမတ္တာအပမာဒညနောနန္ဒမြတ်ဗုဒ္ဓကိုပူဇော်နေတာနော်သတော်မှန်ပါဗျာအမတန်အားကောင်းတဲ့တမ္မာတတိဟာရှုတရားအာယုန်တွေကိုဖော်ပေးတယ်ဝိပဿနာယောဂီများအတွက်ပြောနေတယ် အားလုံးအတွက်ပေါ့ဗျာကိုရှုမှတ်မှုရှိလို့ရှိရင်ရှုတရားအာယုံထင်ရှားပါသိရပါဗျာအဲရှုပါမှတ်ပါများရင်ရှုတရားအာယုံလို့ခေါ်ဖောင်းတာပိန်တာလေးတွေထိုင်တာထိတာတွေကြားတာတွေနာတာတွေကြိုက်တာတွေရတယ်ဩဒါရှုရမှာရှုတရားအာယုံကိုဖော်ထုတ်ပေးတယ်ဘာလို့လဲဆိုတော့အပ္ပမာဒတတိကိုပြောကတ်ခေါ်ကတ်အာယုံနဲ့မှတ်စိတ်နဲ့ဖတ်ခနဲ့ဖတ်ခနဲ့ကတ်သွားအောင် လုပ်တာတမာတတိပဲ အာယုံတွေကတော့ခဏခဏမြင်တယ်မြင်လိုက်ကြားလိုက်နားလိုက်စားလိုက်အများကြီးပဲအာယုံတွေဟုတ်တယ်မလားဒါမှမဟုတ်အာယုံနဲ့မတ်စင်တထက်ထဲကတ်သွားဖို့တောင်းတောင်းဖြစ်ရတာအဲ့ဒါတတိနယ်လို့တတိအားကောင်းတယ်ပေါ့မြင်တယ်နဲ့မြင်တယ်မှတ်ပြီးသားကြားတယ်နဲ့ကြားတယ်နိုင်လည်းနားတယ်ကိုက်ရင်လည်းကိုက်တယ်ရရင်လည်းရတယ်ကျေးဇူးတော်ရှင်မာသီဆရာတော်ဖျားရဘလို့ဥမာပေးလဲဆိုတော့အုံနိုင်ရန်ကြီးကိုရှွန့်ပြော့ပြော့နဲ့ပြစ်လိုက်တယ် ။အုံနိုင်ရန်ကြီးကိုရှင်ပြပြနဲ့ပြင်လိုက်ဖတ်ခနဲ့ဆိုကတ်မသွားဘူးလား။ကတ်နေပါဘူး။အဲအဲ့လိုအမြင်မြင်နဲ့ကြိုင်ကြတဲ့နိုင်နေနဲ့စိုင်းစားတဲ့ပိုင်းပေါင်းနဲ့ပိန်ပိန်နဲ့နိုင်လာတဲ့ကိုင်ကိုက်တဲ့ရမ်းရတဲ့ထိုင်နေထိတဲ့ပေါ်တဲ့အာယုံနဲ့မှတ်လိုက်တာနဲ့ပေါ်တဲ့အာယုံနဲ့မှတ်လိုက်တာနဲ့ထက်ခနဲ့ထက်ခနဲ့ထက်ခနဲ့ကတ်သွားတယ်။အာယုံနဲ့မှတ်စိမ့်နဲ့ကတ်ပြလိုက်တယ်ပေါ့ဗျာ။အဲ့ဒါဘာပါလဲ။သမ္မာတတိအပ္ပမဒာဉာဏ်ပညာဖြည့်ကြောင်းနေပြောနေတယ်။ဘောကစက် ရှေ့မှန်နဲ့နောက်မှန်နဲ့စက်အောင်တတိအားကောင်းမှစက်တတိအားမကောင်းတဲ့လူစက်ပါစက်ပါပါဘုရားမှတ်ပြီးတော့စိတ်ကူးရင်ရောစိတ်ကူးတွေအများကြီးစိတ်ကူးနောက်တော့တော်လေးပြန်လာတော့မှဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓတဏှာကြီးလောက်စိတ်ကူးပြီးမှဘုဒ္ဓဘုဒ္ဓလို့အဲ့လိုဉာဏ်ပညာရပါရပါဘူးအဲတတိအားကောင်းမှရှေ့ကလည်းဘုဒ္ဓနောက်ကလည်းဘုဒ္ဓနောက်ကလည်းဘုဒ္ဓနောက်ကလည်းဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓသွားမယ် ဒါသမထခေါ်တာဟုတ်လားဝိပဿနာဆိုရင်ထိုင်နေတိတဲ့ထိုင်နေတိတဲ့ထိုင်နေတိတဲ့ထိုင်နေတိတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့ထိုင်နေတိတဲ့နာတဲ့တန်းသွားတယ်စိတ်ကိုရင်ဝင်ခွင့်မရဘူးတော်ဝင်လာရင်လည်းမှတ်ပလိုက်ရပဲအဲဒါကြောင့်မလို့ဖောကဆရှေ့အာရှေ့အမှန်နဲ့နောက်မှဒသတ်တဲ့ဖြစ်အောင်ဆောင်ရွက်ပေးတာဘယ်သူပါလိမ့်သမ္မာတတိအပမာရကိုပြောနေဖောကဆကာကာကာကွယ်ပေးတယ်ယောဂီ လောကောင်အုံနိုင်ရနဲ့တေချာခတ်ထားလို့ရှိရင်လူစိုးတခိုးတွေကိုကာဝယ်ရမရဘူးလားမရပါဘူးခင်ဗျာတတိအားကောင်းတဲ့ပုဂ္ဂိုလ်ကလောဘလူစိုးဒေါသလူစိုးမောဟလူစိုးကိုကာဝယ်ပေးတယ်တတိကောင်းရင်လေမှန်ပါပါတတိလွတ်ရင်အုံနိုင်ရမရှိဘူးခြံစည်းရိုးလေးကကျဲတော့ကျဲတော့ဆိုရင်တခိုးတွေမဝင်နိုင်ဘူးလားဗျာမှန်ပါပါအဲတတိကိုပြောနေတယ်အပမဒဟာဘာယာကြောင့်လဲ ဉာဏ်ပညာရာကြောင့်ဉာဏ်တော်နန္ဒမြတ်ဗုဒ္ဓစေတီကိုပူဇော်နေတာနော်အပမာဒဉာဏ်ပညာရာကြောင့်အချုပ်နံပါတ်1ပဲအဲ့ဒါနာကျန်တာတွေကချဲ့သွားတာအဲ့တော့မမေ့မလျော့မောမောမဆာရှုမှတ်တဲ့ပုဂ္ဂိုလ်ဟာလောဘဒေါသမောဟတွေကိုကာဝယ်ပေးတယ်အိတ်တာမစ္စရိယကိုလည်းပဲကာဝယ်ပေးတယ်ဟောနောက်ပြီးဖိနာမိတ်တာကိုလည်းပဲဩဒိစ္စကုတ်ကုဆာကိုလည်းပဲဒုလောဒုလောဝိသိကိစ္စကိုလည်းပဲ အာကုသိုလ်တွေကိုလည်းပဲအာအဲ့ဒါဘယ်သူပါလဲအေးအပမဒတမာတတိအမှတ်ဆက်တာကိုပြောနေတာတော်ကောင်းဘောကစကာနောက်ပြီးတော့ဉာဏ်ပညာဟောခဏိကတမာတိတွေဇက်တိုက်လိုက်ခဏိကတမာတိနောက်မှလာပြီတမာတိအားကောင်းလာတော့ဉာဏ်ပညာလိုက်မလာဘူးလားဗျာဟောဉာဏ်ပညာလိုက်တော့ဒါအနိစ္စပဲဒုက္ခပဲအနတ္တ ဟာဒီယုံနာပဲအာယုံနာဒုက္ခသစ္စာပဲအာလောဘဒေါသဒါပြသမှုရိယသစ္စာပဲဟာရှုမှတ်ပွားများတဲ့တတိပညာမက်ကသစ္စာပဲဟာအကုန်လုံးလောဘဒေါသမောဟတွေခြုံပြီးတော့နိရောဓသစ္စာပဲဟောသစ္စာတရားတွေသိမသွားဘူးလားသိပါပါဘူးအဲ့ဒါဉာဏ်ပညာသိတာမလားသိပါပါဘူးဟာဘုသူကြောင့်သိပါလိမ့်အပမာဒကြောင့်အဲ့လိုသိအောင်ဒလဇဘာလို့ရမလဲဟောတိုင်းမပြဟောတိုင်း Oh, no. ထဘိက္ခွေမပမတထမပစ္စာဝိပတိတာရိနောအဟုဝထအယံဟောမာကံနုသာသနိသာရဝေနှလုံးပျော်ပြောင်းဟိုသူတော်ကောင်းတို့ဇာယထရှုကြကုန်လောမှတ်ကြကုန်လော ပွားများအထောက်ကြကုန်လော မာပမဒထမိမိလျော့လျော့ပေါ်ပေါ်ဆဆမနေကြကုန်လေပစ္စာခွင်ကောင်းလွန်ပြီးတော်နောင်ခါကာလ၌ပစ္စာတရားညောင်းဆောင်လင်းလျောင်းရာဖြစ်တော်နောင်ခါကာလ၌ဝိပတိတာရိနော ရှေးရခင်အခါကအာမထုတ်ခဲ့ရလေခြင်းဟူ၍ရှေးရခင်အခါကမဉ္ဇဉ်ဘုံဉဏ်တွေရသည့်အထိအာမထုတ်ခဲ့ရလေခြင်းဟူ၍နှလုံးမသားရခြင်းဒီမှာအဟုဝဒံမဖြစ်ကြပါစေကုန်လင့်အယံဤကဲ့သို့သတိပေးရခြင်းဒီအမကံစုစုထွတ်တမ်းမြတ်စွာဘုရားတို့ရဲ့အနုသာသနီဆုံးမဖြစ်ပါပေ၏အနုသာသနီလိုရင်နှုံးပြထုံးရာဖြင့် သုံးညပဲစေဆုံးမတော်မူချက်ပါပေသည်သာသာ